2565ခုကောသာတက္ကရာ1383ခုဇော်မုံလာဇန်ဦးဇင်းတို့ကြီးတရက်တို့တကကြီးတွေထမိုက်တွေရှိတော့တင်းကျုပ်လာခုနေ့ခရင်2020 2021ခုနိုဝင်ဘာ၄ရက်ပေါ့တကကြီးတွေမိုက်တွေရှိတော့3ရက်နေ့ညနေခင်းမှာ ဦးဇင်းတို့ဟောကြားမဲ့ဝိပဿနာလုပ်ပေးတရားတခါကြီးကိုမေးလို့မရတော့ဘူးစပီကာပိတ်ထားတယ်60နဲ့က၄ချိန်မြောက်ရောက်ပြီထင်တယ်ဟုတ်လားတခါကြီး63ချိန်63ချိန်မြောက်ကဲ63ချိန်မြောက်ဝိပဿနာလုပ်ပေးတရားအဲဝိပဿနာလုပ်ပေးတရားကိုဦးဇင်းတို့မဟောကြမနာကြကြသေးမီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသော ဘုရားရှင်ကိုဥစွာပထမရှိခိုးကြရပါတို့တကကြီးတွေတကမကြီးတွေအားလုံးကလည်းဘုရားရှင်ရဲ့ဂုဏ်ရည်ကိုစံအားရှိသလားစိတ်ဝယ်ထုံပြီးတော့ဘုရားနုတ္တိဘာဝနာပွားများရင်းနဲ့ရိုသေစွာနာယူကြအောင်ဆို ဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပฏิပါစုတိယဝိဟတံဒါကာရံအထာဘိကာမနရဒေဝဟိတဝန္တံဝန္တာမိကာဒုနိကမကမနတညာနံနရာနရာသမောတရဏံလောကုလောကိနလီသောစီဘွားကိုလိုလာတောင်းထားကြကုန်သော စိတ်ဓာမြတ်သူနလူမြမတတ္တဝါတို့ဤဇူဝေယလည်းဖြစ်တော်မူတတ်သောဒီတာတံလောကုလောကီနလီသောမယိမယိမြတ်ကိုင်လာသည်တမာဒိနေရှင်သောစိတ်ဓာလည်းရှိတော်မူထသောပညာပရိပဇုတိယ သစ္စာလေးရတရားမြတ်ကို ထွင်ပေါသိမြင်တတ်အရဟတမတိဟုသောပညာတန်ဆောင်ဇမိအောင်လည်းရှိတော်မူထသောဝိယတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ပုံညံမြင်တုံအောင်ပြုဒံပညာဝိဒ္ဓတိဟုသောအမိုက်တရားကို ရာဓမေညံတန်လျက်ဖြင့်ပဲပြတော်မူပြီးထသော အထာဝီကာမလူနတ်မြမသတ္တဝါတို့၏အစီအပွားကိုအလွန်လိုလားတောင်းတတော်မူထသော နရဒေဝဟိတဝဟံလူနာမြမသတ္တဝါတို့အားလမ်းပြနိညွန့်ဆုံးမသွန်သင်တော်မူလျက် လောကုလောကီနလီဆုံးကုန်အလုံးစုံသောကုံတိန်တကောစည်းတိန်ချန္တာကျုံငါရွယ်ဆောင်တော်မူတတ်သောကာရုဏိကလူနာမြမတတ္တဝအမြတနာချစ်ခင်မာကရုဏာတော်ရှင်လည်းဖြစ်တော်မူတတ်သော အကန္တတိယဇပါရမီပုံညာနှင့်မနှိုင်းရှင်အမနှိုင်းရှင်သာသောသီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ ရောက်တော်မူထသောအနန္တညာဏသဗ္ဗညောတညာနာဇာသာဆုံးပိုင်းကြမရှိသောညာတော်လည်းရှိတော်မူထသော ဓမ္မုဒ္ဒံဒိုတိုဂုံရေဇုံလင်ပေတရှင်တော်မြတ်ဖရာကိုအဟံတရားဟောတရားနာအမိမကောဖရာတပည့်တော်သည်ဝန္ဒာမိတတ္တယုကျုံမန်ဆွဲချိုး၍ရှိခိုးကြတော်ပါဤမြတ်စွာဘုရား သာယုသာယုသာယုပါဗျာအဲဦးဇင်းတို့ဆက်လက်ပြီးတော့ဝိပဿနာလုံပြီးတရားကိုတရားရှင်ကိုရှိကိုကြောင်းပြီးတဲ့နောက်ဝိပဿနာလုံပြီးတရားကိုဆက်လက်ဟောကြားနာကြားကြရအောင်အဲတော့ဦးဇင်းတို့ ဒီမှာဝိသုဒ္ဓိခုနှစ်ပါးကိုပေါ့ဥတည်ပြီးတော့သွားနေနံပါတ်1ဖြစ်တဲ့စေတဝိသုဒ္ဓိသီလဝိသုဒ္ဓိသီလဝိသုဒ္ဓိဘိုင်းမှာအကိုချင်းတရားတွေယဟန်လဲယဟန်ကြည့်ရှင်လဲရှင်ကြည့်ဒီကိုချင်းတရားတွေကိုဒါပြည့်ပြည့်စုံစုံနဲ့ဖြစ်ကျင်ပြီးတော့ဒုတိယမြောက်ဖြစ်တဲ့စေတဝိသုဒ္ဓိကို900မှာဖြစ်တယ်စေတဝိသုဒ္ဓိဘိုင်းမှာဒါနိဗ္ဗာန်အညစ်အကြေးတွေကင်းစင်တဲ့ပြင်စိတ်တိုင်းစင်ကြယ်ခြင်း ဆိုတဲ့စိတ်အစဉ်မှာနိဗ္ဗာန်အညီကြီးတွေကင်းစင်ဖို့အသမရကမ္မဋ္ဌာန်းတွေကိုပွားများအထောက်ကြရမှာဖြစ်တယ်။အဲတော့သမရကမ္မဋ္ဌာန်းတွေကိုပွားများအထောက်ပြီးတဲ့သူတော်ကောင်းတယောက်ဒီသစင့်တက်ပြီးတော့ဒိဋ္ဌိဝိသုဒ္ဓိကိုကူးရမှာဖြစ်တယ်။ဒိဋ္ဌိဝိသုဒ္ဓိဘိုင်းမှာတော့နာယုံနံပရမတရားတို့၌ဉာဏ်မြင်စင်ကြယ်ခြင်းလို့ဆိုတဲ့အတိုင်းနာမရူပပိတ်ကိလိက္ခဉာဏ်ရအောင်ဒါပွားများအထောက်ကြရမှာဖြစ်တယ် အဲ့လိုနာမရူပပရိကဉာဏ်နာမရူပပရိစေတာဉာဏ်ရပြီဆိုတဲ့သူတော်ကောင်းတရားပါတဆင့်တက်ပြီထိုမိမိသိသိတာတဲ့ယုတ်တရားနံတရားလို့ခေါ်တဲ့ဒီပရမတ္ထသင်္ခါရတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုဆက်လက်ပြီးသိအောင်ကြိုးစားရမှာဖြစ်တယ်။အဲဒီဘိုင်းကိုတော့ဦးဇင်းတို့ဂင်္ဂဝိဒနာဝိတ္တုတ္တိကံနဲ့ကံရဲ့အကျိုးတရားနာယုံမှမှုကိုကြော်လွှားလွန်မြောက်သည့်ဉာဏ်မြင်ကြီးစင်ကြယ်ခြင်း အဲ့တော့ကံနဲ့ကံကံနဲ့ကံရဲ့အကျိုးတရားပေါ်မှာယုံမှမှုတွေကိုကြော်လွားလွန်မြောက်ဖို့ဆိုတာကံနဲ့ကံရဲ့အကျိုးကိုမိမိကကောင်းကောင်းဒါနားလည်ဖို့လိုတယ်နားလည်ဖို့ဆိုတာပြစ္စယပရိက္ခဉာဏ်ရအောင်အထုတ်ရမယ်လို့တလုံးပြောတာပြစ္စယပရိက္ခဉာဏ်ရရင်ကြောင်းကျိုးဆွနဲ့မှုပရိစ္ဆသမုပ္ပါကိုထိုးတင်ပြီးသိမြင်ပြီဆိုတဲ့သူတော်ကောင်းတယောက်ကတို့ကံနဲ့ကံအကျိုးမှာယုံမှားမှုတွေကိုကြော်လွားလွန်မြောက်သွားနိုင်ပြီ ဒါဆိုကင်္ကာဥဒနာဝိသုဒ္ဓိနဲ့ပြည့်စုံတယ်လို့ပြောရအဲလိုဒိဋ္ဌိဝိသုဒ္ဓိနဲ့ကင်္ကာဥဒနာဝိသုဒ္ဓိဆိုတဲ့၃ခုမြောက်ဒိဋ္ဌိဝိသုဒ္ဓိ၄ခုမြောက်ကင်္ကာဥဒနာဝိသုဒ္ဓိနဲ့ပြည့်စုံတဲ့သူတော်ကောင်းသည်ဒါညာတပရိညာကံအနေနဲ့တော့ဒါတည်ရင်တည်တတ်တဲ့အကြောင်းတရားတို့ရုပ်တရားနံတရားတွေကိုအကြောင်းတရားနဲ့တကဝါဒါပစ္စကဉာဏ်ဖြင့်ဒီနေရာမှာဦးဇင်းတို့ အနုမာနနဲ့ပစ္စခါဆိုပြီးတော့နှစ်မျိုးပေါ့အနုမာနဆိုတာကတော့မန်းဆပြီးတော့ဒါသွားတယ်ပစ္စခါဆိုတာကိုယ်တိုင်မျက်မှောက်မိမိရဲ့မျက်စိအောက်ကိုပစ္စည်းတစ်ခုရောက်နေတကဲ့သို့အပစ္စကဉာဏ်ဖြင့်ပရမတ္ထပရမတ်တုစိုက်သည့်တိုင်အောင်ထွင်းပေါက်သိမြင်တတ်သောနာမရူပပရိစ္ဆေဒဉာဏ်နှင့်ပစ္စယပရိက္ခဉာဏ်ဒီညာတပညာဆိုတော့ဒီညာနာမရပြီဆိုရင်တော့သူတော်ကောင်းတရားကယုတ်ဒီနန္ဒီအကြောင်းတရားအကျိုးတရားတွေကိုတကယ်ကို ဒါကွယ်ကွယ်ပြားပြားနဲ့ပရမတ္ထဉာဏ်ကြီးစိုက်တဲ့ဒီသိပြီအဲ့လိုသိတဲ့သူတော်ကောင်းတယောက်ဒီဒါတဆင့်တက်ပြီးတော့ဒါသုံးခုမြောက်ပေါ့ဉာဏ်ဉာဏ်ကသမတနာဉာဏ်ဝိတ္တုဒိဘိုင်းကကြည့်နော်ဦးဇင်းတို့၅ခုမြောက်ဖြစ်တယ်မကမကဉာဏ်တဒနာဝိတ္တုဒိကိုတဆင့်တက်ရမှာဖြစ်တယ်အဲမကမကဉာဏတဒနာဝိတ္တုဒီမှာမဟုတ်ဒီမဟုတ်ဒီနာဉာဏ်မြင်ကြီးစင်ကြယ်ခြင်းဆိုတဲ့အပိုင်းမှာတို့မိမိသိသိထားတဲ့ယုတ်တရားနံတရား အကြောင်းတရားအကျိုးတရားလို့ခေါ်တဲ့သင်္ခါရတရားတွေကိုဉာဏ်နဲ့သိသိပြီးတော့ဒုသင်္ခါရတရားတွေကခဏမစက်တသက်သက်ဖြစ်ပြီးပြနေတာကိုကြည့်ပြီးတော့အနေစာဖြစ်ချင်းပြန်ချင်းဒဏ်ချက်ပြင်းနေစက်နေတဲ့အတွက်ကြောင့်ဆင်းရဲတာကိုကြည့်ပြီးတော့ဒုက္ခအခြေခဲခိုင်မာနေတာအပြင်တည်တံမနေဘူးအစိုးမရဘူးဆိုတာကိုဉာဏ်နဲ့ဒါဇင်ကြီးပြီးတော့အနတ္တလို့တို့လက္ခဏာကြီးသုံးတယ်တင်ပြီးတော့ဝိပဿနာရှုပွားသုံးတတ်ရတယ် အဲ့လိုသုံးသပ်လို့ဓမ္မတနာဉာဏ်ပြီးတော့ဥဒိယပယဉာဏ်အစဉ်တိုင်းတက်သွားရင်ဥဒိယပယဉာဏ်အနုပိုင်းထိကိုဒါမကမငါဉာဏတတနာဝိတုဒ္ဓိအဲ့ရလေတစင်းတဲ့ဥဒိယပယဉာဏ်အရင်ပိုင်းထိပေါ့ဝိပဿနာဉာဏ်ကြောင့်လေကျော်လွှမ်းနိုင်ခဲ့ဥဒိယပယဉာဏ်အရင်ပိုင်းရောက်ပြီအဲ့ဒီဓမ္မတနာဉာဏ်ကဥဒိယပယဉာဏ်အနုပိုင်းကဥဒိယပယဉာဏ်အရင်ပိုင်းတိုင်အောင်တော့ဒါတိဒနာပရိညာဒီလိုသုံးအဲပြီးတဲ့အခါသူတော်ကောင်းတယောက်ကတစင်းတက်ပြီးတော့6ခုမြောက်ဖြစ်တဲ့ပฏิပဒဉာဏတတနာဝိတုဒ္ဓိကိုရရှိရေးအတွက် အထက်ပိုင်းဥပဒနာဉာဏ်ဤဖြစ်တဲ့သောသောကပြောခဲ့တဲ့ဥရိယပြဉာဏ်အရင်ပိုင်းကနေစပြီးဘင်္ဂဉာဏ်၊ဗေယဉာဏ်၊အာရိနဝဉာဏ်နေပိတာဉာဏ်မောဇိတုကမြတာဉာဏ်ပရိသင်္ဂဉာဏ်သင်္ကာရုပက္ခဉာဏ်အနုလောမဉာဏ်ပေါ့အပြီးတဲ့အခါကျတော့ဦးဇင်းတို့ခေါ်တဲ့ပုညမဉဏ်ပုညဣဇောကဏဉာဏ်ဆိုဒီဉာဏ်လေးဆက်သွားတော့အဲ့ဒီအနုလောမဉာဏ်တိုင်အောင်ပေါ့ဒီဟာကိုတော့ဦးဇင်းတို့ဒါပရိပဒဉာဏတဒနာဝိတ္တုတွေထဲမှာအကျုံးဝင်ပြီးတော့ မဉ္ဇဉ်ဘုံဉ္ဇဉ်နဲ့ပြစ္ဆောကရဉ္ဇဉ်ကတော့ဒါဉ္ဇဏတဒနာဝိတုဒ္ဓိကမှာအကျုံးဝင်နေလို့ဒီလိုမျိုးဥစဉ်နာဒါနားလေထားရမှာပေါ့အဲခြေကံအပြင်ဒီလိုဝိတုဒ္ဓိခုနှစ်ပါးအစဉ်အတိုင်းသွားရင်းနေဒါဉာဏ်ရှင်16ပါးပါတကားတည်းမိမိတို့ကနားလည်သွားမယ်နားလည်သွားရင်ဒုက္ခတို့တကယ်ကျင့်ကြံကြုတ်ကိုအတုံနိုင်တဲ့ပုဂ္ဂိုလ်ကမိမိတို့လိုလန်းတောင်းတတဲ့ဆင်းရဲဒုက္ခတို့လွတ်မြောက်ရနိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်မှာဖြစ်တယ်ဒါကတော့ဥစဉ်တို့ကျင့်စဉ်တစ်ခုပဲ အဲလိုကျင့်တဲ့တခုကိုနားလည်ပြီးတော့စီရင်ဦးဇင်းတို့တကယ်လက်တွေ့တခါတည်းကျင့်ကြံကျိုးကိုအားထုတ်ဖို့ပိုင်းအားခဲ့ရမှာဖြစ်တယ်။အဲတော့ဦးဇင်းတို့အခုလက်ရှိဟောလက်စာကတော့ဦးဇင်းတို့တိတဝိတ္တုပိုင်းနဲ့ပြီးခဲ့ပြီသေတဝိတ္တုပိုင်းနဲ့ပြီးခဲ့ပြီဒိဋ္ဌိဝိတ္တုပိုင်းပေါ့ဒိဋ္ဌိဝိတ္တုပိုင်းမှာတော့ဦးဇင်းတို့ပြီးတင်တဲ့လောက်တော့ပြီးတာပေါ့ဒိဋ္ဌိဝိတ္တုပိုင်းမှာပြီးတင်တဲ့လောက်တော့ပြီးတယ်ပြောချင်တာကဦးဇင်းတို့လက္ခဏာတတပိစုပတ္တံပဋ္ဌာန်ဆိုတဲ့ရှုွက်ကိုဦးဇင်းတို့အချံခဲ့ပြီးတော့ ကင်္ကာဝိဒနာဝိတုဒ္ဓိကိုဦးဇင်းတို့ကအရင်သွားထားတယ်အကြောင်းကတော့ဟိုတနေ့ကပြောသလိုပေါ့ဦးဇင်းတို့တချို့တချို့ပရမတ္ထသဘောတရားတွေရဲ့လက္ခဏာတတပိစုပတ္တံပဋ္ဌံတိအကြောင်းနဲ့အကျိုးဆက်ဆက်မှုတွေလည်းပါတဲ့အခါကျတော့ပြစ္ဆပရိကဉာဏ်ရပြီးမှကျူတဲ့သူတော်ကောင်းတွေကတော့ဒါတစ်ခါတည်းနဲ့ပြီးတာပဲအဲ့လိုမဟုတ်လို့ပြစ္ဆပရိကနောက်မှပြစ္ဆပရိကဉာဏ်ကိုနောက်မှရှုမယ်ဒေတိဝိတ္တုဒီကံမှာဦးဇင်းတို့ ဇန္တိကနာသမုဟကနာဖြိုးပြီးတဲ့အခါကိစ္စကနာပြူရည်အတွက်ပါတခါထပ်ပြီးတော့တဆင့်တက်ပြီးတော့တခါလေရှုအောင်မယ်ဆိုရင်တော့အဲ့ဒီမှာပစ္စယပရိကညံမိုင်းနဲ့ဆိုင်နဲ့ရှုခွဲအချို့အချို့ရှုခွဲဖြစ်ပြီးထားခဲ့ရမှာဖြစ်တယ်။ထားခဲ့ပြီးတော့သို့တော်လက္ခဏာရတပစ္စုပ္ပတပဋ္ဌာန်ကိုရသလောက်တော့အကုန်ရှုသွားပြီးတော့ပစ္စယပရိကညံကိုအဲပစ္စယပရိကညံပြီးကမှခုနစောစောကဒီကိစ္စကနာပြူရည်အတွက်ခြံခဲ့ရတဲ့လက္ခဏာရတပစ္စုပ္ပတပဋ္ဌာန်မိုင်းကိုပြန်သွားပေါ့ဒါလိုသွားရတယ်။ တော်တော်ဦးစင်းကတော့ဒီမှာယောဂီတွေလည်းလွယ်ကူအောင်ဒီအစဉ်အတိုင်းသွားတဲ့နည်းပေါ့ကျွန်တော်ဒီကသင်ပေးနေကြနည်းတိုင်းကိုဟောနေတာပေါ့ဟောတော့ဦးဇင်းတို့နာမပရိပပရိသေရဉာဏ်ဘိုင်းမှာတဏှတိကနာနဲ့သမုဂါကနာဖြူပြီးတဲ့အခါကိစ္စကနာဘိုင်းကိုခဏထားခဲ့ပြီးတော့ဦးဇင်းတို့ခင်္ကာဥဒနာဝိတ္တိဘိုင်းကိုအရင်ဟောခဲ့တာပေါ့ပြစ္ဆယပရိကဉာဏ်ဘိုင်းအဲပြစ္ဆယပရိကဉာဏ်ပြီးကမှအခုဒီ ကိစ္စကဏပြိုရေးအတွက်လက္ခဏာရတပြည့်စုံပတ်ထံပဋ္ဌာန်ရှုခွက်ကိုဦးဇင်းကဒီမှာပြန်ပြီးတော့ဟောတာပေါ့ဒါကတော့လက်ရှိဟောစဉ်ပေါ့အဲ့တော့ဒါကလည်းဦးဇင်းတို့နားလည်စေချင်လို့ဘာလို့ကြောင့်ပြည့်စရာပြိကဉာဏ်ပြီးမှဒီဒိဋ္ဌိဝိတ္တုတိလို့ခေါ်တဲ့နာမရူပပြိစေတာဉာဏ်ရဲ့နောက်ပိုင်းကိုပြန်သွားရတာလေဆိုတဲ့ဒါအကြောင်းပြချက်ပေါ့ကောင်းပြီအဲ့တော့ဦးဇင်းကဒီနေရာမှာဒီလက္ခဏာရတပြည့်စုံပတ်ထံပဋ္ဌာန်ကိုမပြောခင် ဒီမှာဗာပြောချင်တယ်ဆိုတော့ခုနကဏသုံးပါးကိုကျွန်တော်ရှေ့ကတော့ပြောခဲ့သို့တော့ဒီမှာထပ်ပြီးနည်းနည်းလေးပြောချင်ပြောချင်တော့ဒကာကြီးတွေဒကာမကြီးတွေအခုဦးဇင်းတို့ဟောလဲစားကတော့ဒီလက္ခဏာတ္တပိစုပတ္ထံပဋ္ဌံကိုဒီရူပခန္ဓာဘိုင်းပေါ့ရူပခန္ဓာဘိုင်းကိုဦးဇင်းတို့ကဟောလဲစားဖြစ်အဲ့တော့ရူပခန္ဓာဘိုင်းနဲ့သက်ဆိုင်တဲ့ရှုွက်ကလေးတွေကိုဦးဇင်းကကြိုပြီးတော့နည်းနည်းပြန်ပြောချင်ဒါကတော့ကဏသုံးပါးနဲ့ဆိုင်တာပေါ့ယုတ်တရားတွေမှာကဏသုံးပါးရှိတယ်တဏှတိကဏသမုဟကဏကိစ္စကဏဆိုပြီးတော့ဒီကဏသုံးပါးဘိုင်းနဲ့ နည်းနည်းလေးဆက်ဆက်နေလို့ဒါလေးကိုပြန်ပြောဖို့ပေါ့လေဒီနေ့တော့ဒါရည်ရွယ်ထားအဲ့တော့ဦးဇင်းတို့ဒီရုပ်တရားတွေကိုသိကြည့်တော့မယ်ဆိုရင်ဒါဓကမထံကိုတော့မလောတာမဆောင်တာရှိရမယ်ဆိုတာဦးဇင်းတို့ရုပ်ပိုင်းတော့ပြောခဲ့တာပေါ့အဲ့တော့ဒီဓကမထံကိုဟောတာကတော့ဒါကိုနေရာတွေတော့များစွာရှိတယ်သို့တော့ဒီမှာဦးဇင်းတို့ထင်ရှားတဲ့ဟိုတုတ်တန်တစ်ခုကိုကိုးကြမယ်ဆိုရင်ဒါမဟာတိပ္ပဏတုတ်တန်ပေါ့ဒါကတော့ထင်ရှားတယ်မဟာတိပ္ပဏတုတ်တန်မှာဦးဇင်းတို့ဒီဓကမထံပိုင်း ဓကမထံပိုင်းမှာဒကာကြီးဒကမကြီးတွေဒါဟိုပြန်ပြီးတော့နည်းနည်းလေးအာရုံယူကြည့်ဒါကအလုံးဒါတွေ့ကြမှာပဲအဲ့တော့ဘာတွေ့တာတော့ဆိုတော့ဒီဓကမထံပိုင်းမှာဦးဇင်းတို့ကျွန်တော်ဘာတွေ့တာဆိုတော့ဘုရားရှင်ကဒီဓာတ်ကြီး၄ပါးကိုဟောတဲ့အပိုင်းမှာ ဟိုဒကာကြီးတွေတော့ဟိုနာဖို့ပြီးသားပေါ့လေနည်းနည်းလေးပါဠိလေးပြန်ကောက်ကြရအောင်ပုဏ္ဏဇဗရံဘိကဝေဘိက္ခုဣမမေဝကာယံယထာတိတံယထာပဏိတံဓာတုသောပစ္စဝကတိအဓိမသမင်ကာယေပတဝိဓာတုအာဘောဓာတုဝါယောဓာတုတေဇောဓာတုဒီဆိုတဲ့ဒီပိုင်းလေးဒါလေးကိုမျိုးလုံးနဲ့မြင်အောင်ကြည့်ထားပေါ့အဲ့တော့ယထာတိတံယထာပဏိတံဓာတုသောပစ္စဝကတိထားထားတဲ့အတိုင်းဓာတ်သဘောတရားတွေကိုပဲဆင်ခြင်ပြီးတော့နေရမယ် အဲ့တော့အဲ့ဒီအိမသမိန်ကာယဟဲ့ဒီခန္ဓာကိုယ်ကြီးမှာပထဝီဓာတုအဘောဓာတုဒေသောဓာတုဝါယောဓာတုပထဝီဓာအဘောဓာဒေသောဓာဆိုတဲ့ဒီဝါယောဓာဆိုတဲ့ဒီဓာ၄ပါးသာရှိတယ်ဒီလိုစင်ကျင်ရမယ်ပေါ့အဲ့ပိုင်ပြီးတော့ဦးဇင်းတို့ဗျာရှင်ကနားလည်လွယ်အောင်ဆိုပြီးတော့ဘာထပ်ပြီးတော့ဦးဇင်းတို့ဟောထားတော့ဆိုတော့ဥပမာလေးဆောင်ပြီးဟောတယ်အဲ့ဒါကဘာလဲဆိုတော့ဒေယတာပိဘိကဝေတကောဂောကတကောဝါဂောကတကံဒေဝတိဝါ ဂါဝိဝရိတဝသရုမမတေပိလာတော်ဝိပတိတဝနိသိဏောအတ္တယမမေဝကောဘိကဝေဘိကုဣမမေဝကာယယတာတိတံယတာပဏိတံဓာတုသောပစ္စဝကတိအတ္တိဣမသမင်္ဂယေပတဝိဓာတုအာဘောဓာတုတေသောဓာတုဝါယောဓာတုတိဆိုပြီးတလို့ဟောတယ်အဲ့တော့ဓမ္မဥမာလေးဆောင်းတာပေါ့ဒီစကားလေးကဦးဇင်းတို့ပါဠိတော်ပြီးတဲ့အခါဦးဇင်းတို့ထာဂရာနဲ့တီကာကိုတွဲကြည့်လို့ရှိရင်ယနေ့တခါကြီးတခါမကြီးဒီကနာသုံးပါးဒီဘလောက် ခဏသုံးပါးကိုဖြိုခွဲဖို့ဘလောက်လိုအပ်တယ်လဲဆိုတာကိုတို့တခါကြီးတခါမိုက်တိနားလည်သွားလိမ့်မယ်အဲ့တော့ဒီမှာဘုရားရှင်ကပါဠိတော်ပထမဦးဆုံးဟောစဉ်မှာဗာဟောထားတယ်ဆိုတော့ဥမာလေးဆောင်းပြီးတော့ကဲဥမာနဲ့ဆိုကြအောင်ဆိုရင်တဲ့ဒါနွားတက်တဲ့ယောက်ျားသို့မဟုတ်နွားတက်တဲ့ယောက်ျားရဲ့တပည့်အဲ့ပုဂ္ဂိုလ်ကိုကြည့်မယ်ဆိုရင်ထိုပုဂ္ဂိုလ်ကနွားကိုတကားတဲ့ဂါဝင်ဝရိတ်တော်ကနွားကိုတတ်လိုက်ပြီးနွားကိုတတ်ပြီးတဲ့အခါကျတော့ဘာလို့ဆိုသူတို့မှာပฏิပိလာတော့တကားတဲ့ လမ်းလေးกว่าစုံရနေရာပေါ့လေခုခေတ်ဆိုရင်တော့ဈေးပေါ့ဟိုတုန်းကတော့ဒါဈေးရောက်တာကဒီလိုပဲလူစုံတဲ့နေရာမျိုးမှာချရောက်မှုရပါအဲ့တော့လမ်းစုံတဲ့နေရာမှာတခြားပြီးတခါအဲ့အရာတခါလေနွားကိုကုနာတတ်ထားတဲ့အခါကျတော့ရရှိတဲ့ဒီအသားတွေကိုဒါနွားကိုဖြစ်ပြီးတော့ပေါ့တခါလေဒါလမ်းလေးกว่าလမ်းစုံမှာလာချပြီးတော့ဒီတိုင်းရောင်းတာအဲဒါကတော့ပါဠိတော်မှာဒီလောက်ပဲအဲ့လိုပဲတဲ့ဒါယောဂီတယောက်ဟာ တခါတဲ့ဟဲ့ဒီခန္ဓာကိုယ်ကြီးကိုထားထားတဲ့အတိုင်းခြေထားထားတဲ့အတိုင်းလက်ထားထားတဲ့အတိုင်းဒါဓာတ်သဘောတရားတွေကိုပဲဆင်ញင်ရမယ်ဒီခန္ဓာကိုယ်ကြီးမှာဓာတ်ကြီး၄ပါးကထဝီတအာဘောတဒေသောဓာတ်ဝါယောဓာတ်ဆိုတဲ့ဓာတ်ကြီး၄ပါးသာရှိတယ်လို့ဒီလိုဆင်ញင်ရမယ်ဆိုဒီလိုဟောတာပဲအဲ့လိုဟောပြီးတဲ့အခါကျတော့ဒီဟောစဉ်ကိုဦးဇင်းတို့ပြုံးကလေးဆိုရင်တော့ဒီကဏတွေကမပါဘူးကဏတွေမပါတဲ့အခါကျတော့ပြုံးကလေးဆိုဒလေးမလောက်ကိုဆင်ញင်နေကိုပဲရုပ်ကမ္မဏပိုင်းကပြီးပြီလို့ဒီလိုမျိုးသွားပြီးတော့နားလေတက်တယ် နားလည်တတ်တဲ့အတွက်ကြောင့်ဦးဇင်းတို့ထာဂရာမှာဒီအပိုင်းလေးကိုဒါဆက်ပြီးတော့ဟိုဖွင့်ပြထားတာပေါ့ဖွင့်ပြတဲ့အခါကျတော့ဘယ်လိုဖွင့်ပြတုံးဆိုတော့ဥပမာကိုပြန်ပြီးတော့ဥပမာလိုပဲနားလည်အောင်ပေါ့လေနားလည်အောင်ဆိုတော့ရှိရှိကဥပမာဆိုကြပါသူတရားအားမထုတ်ခင်ပေါ့ယောဂီတရားတရားအားမထုတ်ခင်ယောဂီတရားအနေနဲ့ကရှင်မဲဖြစ်ဖြစ်ယမ်းမဲဖြစ်ဖြစ်ပေါ့သူ့မှာကဘာဖြစ်တုံးဆိုခုနတတ္တတင်ညာပေါ့တတ္တောတိဝပုဂ္ဂရောတိတဝအညာနအန္တရဓာယတိတင်ညာနအန္တရဓာယတိ တတဝါပဲပုပ်ကူပဲဆိုတဲ့ဒီတင်ညာမကွာသေးဘူးဆိုကြပါစို့တို့တကကြီးဒီကမကြီးမိမိတို့ကိုပဲပြန်ကြည့်မိမိတို့စိတ်ထဲမှာငါဒီအမျိုးသားပဲအမျိုးသမီးပဲအာလူပဲဆိုတဲ့ဒီတတ္တတင်ညာကတော့ပျောက်ပလားဆိုတော့မပျောက်သေးဘူးမပျောက်သေးဘူးအဲ့လိုမပျောက်သေးတဲ့အခါကျတော့မပျောက်သေးဘဲနဲ့အိမမေဝကာယယထာတိတံယထာပနိဟိတံဒီခန္ဓာကိုယ်ကြီးကိုခြေထားထားတဲ့အတိုင်းလက်ထားထားတဲ့အတိုင်းဆိုတဲ့စင်ញင်ဖို့ဆိုတာကဘာလဲတော့ ကနာဝိနိဘောကံကတ္တဝါဓာတုသောနာပစ္စဝခတိယာဝအိမမေဝကာယအကျင်မြလောက်ဆိုတာဘာပြောတော့ဆိုတခါကြီးတွေဒီယုတ်ကမထံပေါ့နော်ယုတ်ကမထံအနေနဲ့ဟဲ့ဒီမိမိတို့ရဲ့ခန္ဓာကိုယ်ကြီးကိုခုနကဏတွေကိုဖြိုခွဲပြီးတော့ကဏဝိနိဘောကံကဏတွေကိုဖြိုခွဲပြီးတော့ဓာတ်တဘုံအဖြစ်နပစ္စဝကတိမစင်ကျင်ရသေးဘူး အဲ့ဒီမစင်ခြင်းရာသေးသမျှကာလပတ်လုံးတော့ဒီခါကြီးဒီတဏ္ဍာမှာတတ္တတင်ညာမကွာဘူးတဲ့ဟုတ်ပလားအဲ့တော့ဆိုလိုရင်းကဟဲ့ဒီခန္ဓာကိုယ်ကြီးကိုဦးဇင်းတို့ကဒါခုနကဏတွေကိုဖြိုခွဲပြီးတော့ကဏဝိနေပုစိတ်တို့ကကဏတွေကိုဖြိုခွဲပြီးတော့မကြည့်နိုင်သေးသေး၍တတ္တတင်ညာမကွာဘူးဒါလိုပြောချင်အဲ့တော့တတ္တတင်ညာမကွာဘူးအဲ့တော့ပြီးတော့ခါကျမှဘာပြောလို့ဓာတုသောပစ္စဝကိတဝါ ။အော်ဓာတ်အပြင်ဆင်ញင်လိုက်ပြီဓာတ်အပြင်ဆင်ញင်နိုင်ခဲ့ပြီဆိုရင်တော့ခုနကဏတွေကိုဖြူပြီးတော့ဓာတ်အပြင်ဆင်ញင်နိုင်ခဲ့ပြီဆိုတော့တတ္တတင်ညာအန္တရဒါယတိအတတ္တတင်ညာလဲကွာပြီတတ္တတင်ညာပျောက်သွားအဲ့ကြတော့ခုနပြောတဲ့အမျိုးသားပဲမျိုးသမီးပဲလူပဲနတ်ပဲဆိုတဲ့ဒီတတ္တတင်ညာကွာပြီဘာပဲကြံတော့ရုပ်တရားဆိုတဲ့အစုပုံမျှတာသွားပြီးတော့တွေ့ဒါလိုပြောတာအဲ့တော့ဒီလောက်နဲ့လည်းပဲဦးဇင်းတို့ဒီမှာကခုနရှင်းကတော့ခုန ဓာတုသုံးပစ္စဝကတိဓာအပြင်ဆင်ញင်ရမယ်ဆိုတော့ဘယ်လိုဆင်ញင်ရမလဲဆိုတော့ထာဂရာကသူကခုနခဏဝိနေဘောကံကတ္တဝါဓာတုသောပစ္စဝကတိခဏတွေကိုဖြိုပြီးတော့ဓာအားဖြင့်ဆင်ခြင်နိုင်ခဲ့ရင်တတ္တတင်ညာကွာမလို့ဒီလောက်ပဲပြောသေးတယ်အဲ့တော့ဒါနဲ့နဲ့ပဲဒကာကြီးဒကာမကြီးပြုံးလဲဆိုနံပါတ်1ဓာအားဖြင့်ဆင်ခြင်ရမယ်ဓာအားဖြင့်ဆင်ခြင်မယ်ဆိုတာကိုထာဂရာကခဏတွေကိုဖြိုရမယ်ပြောတယ် ဆိုတော့ကဏကိုဘယ်လိုဖြိုးရမှာတော့ဘယ်လောက်ထိဖြိုးရမလဲဆိုတော့ဒါကြတော့တီကာကိုဆက်ပြီးတော့ကြည့်တဲ့အခါကျဦးဇင်းတို့ဒီမြစ်ကြီးမနိကေပေါ့အာတီကာစာမျက်နှာတရားစာမျက်မြစ်ကြီးမနိကေပထမအုပ်ပေါ့လေမြစ်ကြီးမနိကေတီကာပထမအုပ်စာမျက်နှာ365မှာအဲ့မှာကျတော့သူကဘာပြောထားတော့ဆိုတော့ကဏဝိနေဘောဂန္တိခုနထာဂရာပြောတယ်ခုနဓာပါဠိတော်ကပြောတယ်ဓာအပြည့်စင်ကြရမယ်ဓာအပြည့်စင်ကြရမယ်ဆိုတော့ထာဂရာထပ်ပြောတယ် ဓာအပြင်စင်ကျင်တယ်ဆိုတာကဏတွေကိုဖြိုရမယ်ဘာကိုဖြိုရမယ်ကဏတွေကဏတွေဖြိုကဏတွေကိုဖြိုရမယ်ဒါကအထာကရာပြောတယ်အဲ့အထာကရာပြောတဲ့ကဏတွေကိုဖြိုရမယ်ဆိုတာကိုတိကားထပ်ပြီးရှင်းတယ်ကဏဖြိုတယ်ဆိုတာကဏဝိနေဘောဂန္တိကဏတွေကိုဖြိုခွဲရမယ်ဆိုတာဒီဒန္တရိတမှုဟကိစ္စကဏနံဟောဒန္တတိတမှုဟကိစ္စကဏနံဝိနေဝိနေဘုဇနံဝိနေဘုဇနံဝိဝေဇနံဟောဘာပြောတာလို့ဆိုတော့ အဲ့ဒီထာဂရပြောတဲ့ကဏဖြူရမယ်ဆိုတာကိုတိကားထပ်ပြောတယ်တန်တတိကဏကိုလည်းဖြူရမယ်တမောဝကဏကိုလည်းဖြူရမယ်ကိစ္စကဏကိုလည်းဖြူရမယ်အဲ့လိုစီစစ်ပြီးတော့တခါလဲဟိုစီစီစစ်စစ်နဲ့တန်တတိကဏဒါကတော့တန်တတိကဏကိုဖြူတဲ့အပိုင်းတမောဝကဏကိုဖြူတဲ့အပိုင်းကိစ္စကဏကိုဖြူတဲ့အပိုင်းကိုတခါလဲစနစ်တကျဖြူသွားရမယ်အဲ့လိုဖြူနိုင်ကမှဘာဖြစ်တော့ဓာတုသောပစ္စဝက္ခဓာတုသောပစ္စဝက္ခတော်တိဓာတုသောပစ္စခပစ္စခတော် အဲဓာတ်အပြင်ဆင်ကျင်နေဆိုတော့အဲ့လိုဖြိုးပြီးမှခနာဝိနိဘောကကရဏိဓာတုံဓာတုံပထဝီအာတိဓာတုံဝိတုံဝိတုံကတောပိတဝခန္တတဟောဒတာတင်ညာတိအဲ့ကြမှာတတတင်ညာကွာမဲ့ဘိုင်းကိုဆက်သွားတယ်အဲ့တော့ဘာပြောတာလဲဆိုတော့အဲ့တော့တခါလဲဝိနည်းကဏတွေကိုဖြိုလိုက်တယ်ဖြိုးပြီးတော့တခါလဲပထဝီဆိုပထဝီအာဘောဆိုအာဘောဒေသောဒေသောစရှိသည့်အပြင်တခါလဲအတိအတိတခုချင်းဒီတခုချင်းဒီမှာကဏတွေကိုအကုန်ဖြိုးသွားမယ်လို့ဒီလိုပြောတာ အဲ့တော့ဒီညမှာဦးဇင်းတို့ကဘာကိုပြောချင်တာတုံးလို့ဆိုတဲ့အခါကျတော့တို့တကကြီးဒီခမိုက်ကြီးနားလည်ထားရမှာကဏပြုတ်တယ်ဆိုတဲ့အပိုင်းမှာကဏသုံးမျိုးရှိတဲ့ယုတ်တရားမှာအာရမဏကဏတော့မရှိဘူးပေါ့အဲ့တော့တဏှတိကဏသမုဝကဏကိစ္စကဏဆိုကဏသုံးမျိုးရှိတဲ့အပိုင်းမှာတဏှတိကဏလည်းဖြူရမှာပဲသမုဝကဏလည်းဖြူရမှာပဲကိစ္စကဏလည်းဖြူရမှာပဲလို့ဒီလိုနားလည်ရမယ်အဲ့တော့ဒါက ပါဠိတော်ကဖွင့်ပါဠိတော်ကဟောပြချက်ကိုထာဂရာကထပ်ပြီးတော့ဒါဖွင့်ဆိုတဲ့ကဏဖြူရအထာဂရာကဖွင့်ဆိုတဲ့ကဏဖြူရမယ်ဆိုတာကိုဒီကအထပ်ပြီးကဏဖြူတယ်ဆိုတာတန်တတိအမူဟကိစ္စဆိုတဲ့ဒီကဏသုံးပါးလုံးကိုဖြူရမယ်လို့တလူပြောတယ်ဆိုတဲ့ဒီဟောကြားချက်ဒေသနာတော်တွေကိုတော့ဦးဇင်းတို့ကဒါဖယ်ရှားပြီးတော့ထားလို့မရဒီဒေသနာတော်တွေဒီဖွင့်ဆိုချက်တွေကိုဦးဇင်းတို့ကလက်ခံနိုင်အောင်နံပါတ်၄သရာတရားနဲ့ကြိုးစားရမှာဖြစ်တယ် ဘုရားဟောပါဠိတော်ဒိုပါဠိတော်ကိုဖွင့်ဆိုတဲ့အထာဂရာဒိုထာဂရာကိုဖွင့်ဆိုတဲ့အတီကာဆိုတာဦးဇင်းတို့ဗမာလိုပြောလို့ရှိရင်ပါဠိလိုဟောထားတဲ့ဟာဦးဇင်းတို့နားမလည်ဘူးနားမလည်ကအခုလိုမြန်မာပြန်ပြန်မှနားလည်တဲ့သဘောအဲ့တော့မြန်မာပြန်မှတော့အတိတ်ပြတွေကိုပြည့်ပြည့်စုံစုံနဲ့ဖွင့်ဆိုထားတယ်အတိတ်ပြဖွင့်ဆိုချက်တွေပဲအဲ့တော့ဒါတွေကိုတွေကိုဦးဇင်းတို့ကတေးသေးချာချာတော့ဟိုလက်လေးနံပါတ်၄လေးလာဖို့လိုမယ်လေ့လာတဲ့အတိုင်းလည်းပဲမိမိတို့ကလက်ခံနိုင်အောင်ကြိုးစားရမယ်ကြိုးစားတယ်ဆိုတဲ့အပိုင်းမှာတော့ တုဒ္ဓမယအာဂမတုဒ္ဓဘိုင်းမှာတော့ဒါသဒ္ဓတရားကိုရှေ့ထားပြီးတော့ဦးဇင်းတို့ကကြိုးစားရဘုရားဟောပုံမှာဘုရားဟောကိုဖွင့်ဆိုတဲ့ဒါဂရတိကာတော်တွေပုံမှာတိကာဖွင့်ဆိုချက်တွေအပေါ်မှာဦးဇင်းတို့သဒ္ဓတရားနဲ့ယုံကြည်ချက်နဲ့ဦးဇင်းတို့သွားရသွားပြီးတဲ့အခါတကယ်လက်တွေ့ကြည့်နေအပိုင်းရောက်လာရင်တော့ခုနအဓိကမတုဒ္ဓဘိုင်းရောက်လာရင်တော့ဒီတန်တရားတွေကတော့ဒါသူ့ဘာသူအလိုလိုဒါပျောက်ွယ်သွားမှာဖြစ်တယ်။ဘုဒ္ဓတကကြီးတကမကြီးဒီတဏ္ဍမှာအချို့အချို့မေကုန်းတွေရှိကောင်းရှိမှာဖြစ်ပေမဲ့ ဒီအာဂမတုဒ္ဒအပိုင်းမှာတော့ဒီမေကုန်းတွေကဦးဇင်းတို့ရှိနေအောင်ပါပဲဟိုတန်တရားတွေကရှိနေအောင်ပါအဲအဲ့ကနေတစင်းတဲ့တို့ကအဓိကမတုဒ္ဒအပိုင်းကိုကုနိုင်ခဲ့ပြီလက်တွေ့မိမိတို့ကိုယ်တိုင်ကြင်ညာကျိုးကိုအာထုံနိုင်ပြီဆိုခဲ့ရင်အဲ့ကြရင်တော့ဦးဇင်းတို့ဒီပြဿနာကတော့ပြည်လဲသွားမှာဖြစ်တယ်အဲ့တော့ဦးဇင်းဒီနေရာမှာဒီကဏသုံးပါးကိုတီကာကဒါဖြိုရမယ်လို့ပြောထားတယ်ကနာဝိနေဘောဂန္တိတန္တတိတမုဟာကိစ္စကနာနံ ဝိနိဗုဇ္ဇနံဝိဝေဇနံဆိုဒီလိုဖွင့်အဲ့တော့ဒါကဏဝိနိဘောကံဆိုတာတဏှတိကဏသမုဟကဏကိစ္စကဏတွေကိုဖြူရမယ်ဆိုတော့ဒီတဏှိကဏဖြူပုံလေးကိုဦးဇင်းနည်းနည်းလေးပြန်ပြီးတော့ပြောမယ်အဲ့တော့တဏှိကဏဆိုတာအစဉ်တန်းကြီးပဲအစဉ်တန်းကြီးတစ်ခုအနေနဲ့ဦးဇင်းတို့မြင်နေတယ်ပေါ့အဲ့တော့ဆိုကြပါစို့ဒကာကြီးတွေဒကာမကြီးတွေမိမိတို့ကိုကိုမိမိတို့ပြန်ကြည့်ရင်အ ਨੇ ဆုံးတော့ဘာပြောချစ်လက်ကောင်းခါအနေနဲ့မြင်နေဒါကတော့ အာလက်ပဲဒါကတော့ခြေပဲဒါကတော့ခေါင်းပဲဒါကတော့ကိုယ်ပဲဆိုတဲ့တရားကမပြောက်ဘူးမပြောက်တဲ့သူတော်ကောင်းတရားကခုနဘာလို့ရတော့စောစောကပြောကုန်သူတမာတိထူတော်တမာတိထူတော်မိထိုက်တဲ့တမာတိရတဲ့အခါဓကမထံကိုကူတနည်းအားဖြင့်ဓကမထံကိုပဲထားရိုက်သွားဓကမထံကိုတိုက်ရိုက်သွားလို့ဓကမထံနဲ့ကားတဲ့ဓာကြီးလေးပါးကိုနဲ့တမာတိထူထောင်လိုက်ရင်ဥပဒရာတမာတိတော့ရလို့ တခါတည်းရေခဲတုံးဗန်တုံးမှန်ကုန်းကဲ့သို့ဟဲ့ဒီခန္ဓာကိုယ်ကြီးကိုသွားတွေးပြီးဆိုတော့အဲ့ဒီမှာအာဂါတဓာတ်ကိုရှာပေါ့တနည်းအားဖြင့်ဓာရိပကိုထပ်ပြီးတော့ထိုအချီတုံးဗန်တုံးမှန်တုံးမှာစမတွေးခဲ့ရင်တော့မရခဲ့ရင်တော့ကနယုတ်ကလတ်တွေအနေနဲ့ဖြိုးပြီးတော့မရှုနိုင်သေးရင်တော့ဘာလို့အာဂါတဓာတ်ကိုထပ်ပြီးတော့ရှာပြီးတော့ရှုအာဂါတဓာတ်ကိုတွေးလို့ရှုချလိုက်လို့ရှိရင်တော့မကြခင်ချိန်တွင်းမှာပဲကနရေခဲတုံးဗန်တုံးမှန်တုံးလို့ကြည်နေတဲ့ကနအချီတုံးကြီးကပြိုကွဲပြီးတော့ယုတ်ကလတ်တွေသွားတွေးအဲ့ကလေးလည်းကြောက်ဘာဖြစ်တော့ကနခြေတဲ့ကောင်းခါဆိုတာတွေပြတ်ပြီးယုတ်ကလတ် အစုအပုံပေါ့ယုတ်ကလတ်အစုတွေပဲသွားပြီးတော့တွေ့အဲ့လိုယုတ်ကလတ်အစုပုံလေးပဲတွေ့တော့တဲ့အချိန်ဒီဒါတန်တတိဆိုတဲ့အစဉ်တန်းကြီးတော့ပြိုသွားပြီဒါပေမဲ့ယုတ်ကလတ်ကတကုတ်တကုတ်အတွင်းမှာတော့ကနာပထဝီယာဘောတေသောဝါယောဟောနာကနာရတဩဇာဆိုပြီးအ ਨੇ ဆုံးရှင်မျိုးပေါ့ဂုံမျိုးဆယ်မျိုးလည်းရှိတာပေါ့အဲ့လိုမျိုးယုတ်တဘာဝပရမတ္တတရားတွေကိုအပေါင်းအစုကိုထပ်ဖြူဖို့လိုတယ်ယုတ်ကလတ်တစ်ခုတစ်ခုမှာရှိနေတဲ့ဒီယုတ်တဘာဝလေးတွေပေါင်းစုပြီးနေတဲ့ဒီယုတ်ကလတ်ကလေးတွေကို ဒါခေါ်ချမ်းစိတ်ဖြာဖို့လိုတယ်အဲ့တော့ယောဂရတကုတ်တကုတ်တွဲမှာရှိတဲ့ခုနကပေါင်းစုထားတဲ့ရုပ်ပရမတ်တွေကိုမိမိတို့ဆက်ပြီးမြင်အောင်ကြည်ရေးကြည်နိုင်ပါမှဘာလဲဆိုတော့တမုဟကနာပြူတယ်ဘာကနာပြူတမုဟကနာကနာညာတမုဟကနာပြူတယ်အဲ့ကြတော့သူကခုနယုတ်ကလအနေနဲ့သွားမတွေ့ရဘူးယုတ်ကလအနေနဲ့ဆိုတာကမှဓကမဏကိုရှုထားတဲ့ယုတ်ကလအနေနဲ့မြင်နေမှာပဲဒါပေမဲ့အဲ့ယုတ်ကလကိုဖမ်းပြီးတော့တခါလေ deliver ဖမ်းဆိုင်ပြီးရှုလိုက်မယ်ဆိုရင်ထိုယုတ်ကလမှာတခါလေခုန ရဝိယဝတ္တေသောဝါယောနာခန္ဓာဓာတဩဇာဆိုတဲ့ရုပ်ပရမသဘောတရားတက်တက်ပဲခြံတော့လေအဲ့ခါကျတော့ခုနရှိတ်ဆိုတဲ့ပုံစံတွေအကုန်ပျောက်ပြီးတော့တကယ်ပရမတ္ထသဘောတက်တက်ပဲသွားပြီးတော့တွေ့နေတယ်ဒါကတမူဝကနာဖြို့သို့တော်သူကဆိုကြပါစို့ဇကုတတကကလပ်အနေနဲ့ဒီပရမတ္ထဓာတတွေကိုမြင်နေတာမှန်ပြီမဲ့အဲ့မှာခုနတစ်ခုတစ်ခုရှိတယ်ပေါ့ဆိုကြပါစို့ဇကုတတကကလပ်မှာရှိတဲ့ပထဝီကလုပ်ငန်းဆောင်တာ အာဘောရဲ့လုပ်ငန်းဆောင်တာတေဇောရဲ့လုပ်ငန်းဆောင်တာကိုကိုကမသိသေးဘူးမသိသေးတဲ့အတွက်ကြောင့်တဆင့်တက်ပြီးဘာလို့ရတော့ဆိုတော့အဲ့ဒီလက္ခဏာရတ္တပြစ္စုပတ္တံပဋ္ဌာန်နဲ့ထိုပရမတ္တဓာတ်သားတွေကိုဆက်လက်ပြီးသိသိနိုင်ပါမှဒါသူ့ရဲ့လုပ်ငန်းဆောင်တာလို့ခေါ်တဲ့ကိစ္စကဏ္ဍကိုပါဖြူဖြူနိုင်တာအဲ့တော့အဲ့ဒီကိစ္စကဏ္ဍဖြူရေးကလည်းဒကာကြီးဒကာမကြီးစိတ်အေးနေနဲ့ခေါင်းအေးနေကိုမရှုနိုင်သေးရင်တော့မှပဲစဉ်းစားကြည့်တန်တတိကဏ္ဍကိုမဖြူနိုင်သေးဘူး တဏှတိကနာကိုမဖြူနိုင်သေးတဲ့ပုံကိုတယောက်အနေနဲ့သမောကနာဖြူနိုင်ဖို့ဆိုတာတခါကြီးဒီကမာကြီးဒီဘလုံးမှမဖြစ်နိုင်တဏှတိကနာလည်းမပြူသေးဘူးသမောကနာလည်းမပြူသေးတဲ့သူတော်ကောင်းတယောက်ကကိစ္စကနာကိုဖြူပါမယ်ဆိုတာလည်းတခါကြီးဒီကမာကြီးဒီဒါမဖြစ်နိုင်သို့တော်ကနာဖြူတဲ့အပိုင်းမှာတော့ကနာအတိတ်ကအကြောင်းအားလျော်စွာပါရမီအားလျော်စွာပြစ္ဆုတ်ပံကျိုးစားအားထုတ်မှုအားလျော်စွာအနှင်းနဲ့အញ្ញံတော့꽌ရင်꽌မယ် ဆိုကြပါစို့လင်းလင်းမြန်မြန်နဲ့ဒီတဏ္ဍိကနာကိုဖြူနိုင်တဲ့သမုဟကနာကိုဖြူနိုင်လို့ကိစ္စကနာကိုထိုးပြီးတော့အဲဒါတိသွားတဲ့သူတော်ကောင်းမျိုးဒါတော့ရှိပဲအချိန်ကာလတော့ကွာရင်ကွာမယ်တွန်းတော့ဒီကနာသုံးပါးကိုဖြူတဲ့အပိုင်းကတော့ဒီပုဂ္ဂိုလ်ကတော့ဖြူဖို့လိုတယ်ဒီပုဂ္ဂိုလ်ကတော့ဖြူဖို့မလိုဘူးဆိုတာမျိုးတနည်းအားဖြင့်ဒီပုဂ္ဂိုလ်ကတော့ဖြူနိုင်တယ်ဒီပုဂ္ဂိုလ်တော့တဏှိကနာသမုဟကနာကိုဖြူပြီးမှကိစ္စကနာကိုဖြူနိုင်တယ်အာဒီပုဂ္ဂိုလ်ကတော့တဏှိကနာသမုဟကနာကိုမဖြူပါဘဲနဲ့ကိစ္စကနာကိုတန့်ဖြူနိုင်တယ်ဆိုတာမျိုးကတော့ မရှိနိုင်ဘူးအဲ့တော့ပြောချင်တာကဗာရမီအားလျော်စွာအတိတ်ကအကြောင်းနဲ့ပြစ္ဆုတ်ပံအကြောင်းအားလျော်စွာအချိန်ကာလတော့ကြွားချင်းကြွားမယ်တတိုင်းနဲ့တဏှတိကနာသမောကနာပြိုးသွားတာမျိုးလည်းဖြစ်ကောင်းဖြစ်မယ်ဒါကတော့ဟိုပရိယတ်တိဆိုတဲ့အာဂမဘုသူတာလည်းရှိထားတဲ့သူတော်ကောင်းတယောက်အတိတ်ကအကြောင်းလည်းကောင်းခဲ့တဲ့သူတော်ကောင်းတယောက်ဖြစ်ခဲ့ရင်တတိုင်းတော့မှာပဲသို့မဟုတ်ဒီအချိန်တိုအတွင်းမှာပဲတဏှတိကနာသမောကနာတွေကိုပြိုးပြီးတော့ ကိစ္စကဏ္ဍဒီဖြူနိုင်တာမျိုးတော့ဖြစ်လိမ့်မယ်ဖြစ်ကောင်းဖြစ်နိုင်တယ်အဲအဲ့လိုမှမဟုတ်ဘဲနဲ့ခုနပြောတဲ့တဏှတိကဏ္ဍကိုလည်းမဖြူဘူးယုတ်ကလကိုလည်းမမြင်ဘူးတမောကဏ္ဍကိုလည်းမဖြူဘူးယုတ်ကလတစ်ခုတစ်ခုတွင်မှာရှိတဲ့ပရမတ္တဓာတ်တွေကိုလည်းမသိမမြင်ဘူးအဲ့လိုမသိမမြင်ဘဲနဲ့ကြော်ပြီးတော့ဟိုကိစ္စကဏ္ဍသွားပြီးတော့တခါလေပထဝီကအဲလုပ်ငန်းကိစ္စအဘောရဲ့လုပ်ငန်းကိစ္စဒီသောရဲ့လုပ်ငန်းကိစ္စဝါယောရဲ့လုပ်ငန်းကိစ္စအစရှိတဲ့ဒီလိုမျိုး ကိစ္စကဏ္ဍကိုဖြိုမယ်ဆိုတာကတော့တက္ကကြီးတွေတက္ကမကြီးတွေဖြစ်နိုင်ပါမလားမဖြစ်နိုင်ပါဖြစ်နိုင်ပါဖြစ်အဲဒါကိုတော့တို့တက္ကကြီးတွေတက္ကမကြီးတွေကောကွယ်ပြပြနဲ့ဒါလက်ခံထားဖို့လိုတယ်နားလည်ထားဖို့လည်းလိုတယ်အဲ့တော့ဦးဇင်းတို့ဟိုလောကဥမာလေးတစ်ခုနဲ့ပေးကြမယ်ဆိုဦးဇင်းပေးနေကြဥမာလေးတစ်ခုလို့ပေါ့တက္ကကြီးတွေတက္ကမကြီးတွေတက္ကလည်းအထက်တန်း ဒီပညာရေးပေါ့မူလတန်းပညာရေးအလယ်တန်းပညာရေးအထက်တန်းပညာရေးဆိုတော့ဒီပညာရေးတွေကိုမလေ့လာဘဲနဲ့အဲဒါခါလေဒီဟိုတက္ကသိုလ်ပညာကိုလေ့လာဖို့ဆိုတာတော့ဒါမဖြစ်နိုင်ဘူးသို့တော့ခုနလိုပေါ့တိတ်ပြောညာထိုင်မြတ်တဲ့ပုံကိုဟိုထဲလန့်ရှိတဲ့ပုံကိုမျိုးဖြစ်ခဲ့ရင်တော့ဟိုမှာအခြေခံပညာကိုသမ ्या က၄၅နှစ်တက်ရတဲ့အချိန်မှာသူကတစ်နှစ်လောက်နဲ့ဒါပြီးကျင်ပြီးမယ်ပေါ့အလယ်တန်းပညာကိုလည်းသမ ्या က၄၅နှစ်၄၅နှစ်တက်ရတဲ့အချိန်မှာဒါထဲလန့်ရှိနေလို့ဒါတစ်နှစ်နှစ်နဲ့ပြီးပြီးမယ်ပေါ့ အဲအထက်တန်းပညာကိုလည်းထို့တူပဲဒီလိုမျိုးတော့အချိန်ကာလတော့ကွာကောင်းကွာမယ်ဘာမှအခြေခံပညာလည်းအလယ်တန်းအခြေခံပညာအဆင့်အလယ်တန်းပညာအဆင့်အထက်တန်းပညာအဆင့်ကိုဘာမှလေ့လာမှုမရှိဘဲနဲ့တက္ကသိုလ်ပညာရပ်ကိုလေ့လာမယ်ဆိုတာကတော့ဒါဒီကကြီးတက္ကမကြီးတွေဘယ်လို့မှမဖြစ်နိုင်ပါဘူးအဲအဲ့သဘောပဲအဲ့တော့အချိန်ကာလတွေတော့ကွာကောင်းကွာမယ်သို့တော့သွားမယ်လမ်းစဉ်ကတော့အတူတူပဲဒါတစ်ချက် နောက်တစ်ချက်ကတော့ဦးဇင်းတို့ဒီမှာဟိုတက္ကကြီးတွေကမိကုံလေးနဲ့ဆက်ဆက်လို့ပေါ့လေဦးဇင်းတို့ဒီမှာကြုံလို့ပြောနေတာလေးတစ်ခုပေါ့အဲ့ဒါဗာလဲဆိုတဲ့အခါကျတော့သမထယာနိကနဲ့ဝိပဿနာယာနိကပေါ့ဒီဘက်မှာလည်းဦးဇင်းတို့နည်းနည်းလေးပေါ့ဟိုနားလည်မှုလေးဟိုပို့ပြီးတော့နားလည်မှုလေးကိုရှင်းရှင်းလင်းလင်းဖြစ်စေချင်တာပေါ့အဲ့တော့သမထယာနိကနဲ့ဝိပဿနာယာနိကဘာထုလဲလို့မေးရင်ဦးဇင်းတို့ဒီ ဝိပဿနာဘိုင်းကိုသွားတဲ့ဘိုင်းမှာတော့ဘာမှမတူအတူတူပဲသို့တော့ခုနဒုက္ခဝိပဿနာလို့ခေါ်တယ်တနည်းအားဖြင့်သုဒ္ဓဝိပဿနာလို့ခေါ်တယ်ဝိပဿနာယာနိကသမာဓိသမာဓိလုံးလုံးမထူတောင်းရတာတော့မဟုတ်ဘူးအဲ့တော့ဥပဒနာသမာဓိလောက်ထိတော့သူလည်းထူတောင်းရတယ်သို့တော့သူ့မှာကဇန်သမာဓိတွေအထိမသွားတော့ဘဲနဲ့သူကတက်ရရုပ်တွေနံတွေကိုဟိုရုပ်ကမ္မဋ္ဌာန်းပိုင်းနံကမ္မဋ္ဌာန်းပိုင်းကိုသွားမယ် ပြီးတော့ဝိပဿနာပိုင်းကူးမယ်ပေါ့အဲ့လိုကူးတဲ့အတွက်ကြောင့်သူဒီဝိပဿနာယာနိကဖြစ်တဲ့အတွက်ကြောင့်ခုဆိုကြပါစို့ဦးဇင်းတို့ယုတ်တရားနန္တရားမှာတဏှတိကနာသမုဟကနာကိစ္စကနာဒါယုတ်တရားမှာနန္တရားမှာတဏှတိကနာသမုဟကနာကိစ္စကနာအာရမဏကနာဆိုတဲ့ကနာ၄မျိုးပေါ့နာမကနာ၃မျိုးယုတ်မာကနာ၃မျိုးနာမကနာ၄မျိုးကိုမဖြိုဘဲနဲ့ချိုးစရာမလိုတော့ဘဲနဲ့တနည်းအားဖြင့်ခုနအစဉ်တိုင်းတဏှတိကနာသမုဟကနာတွေမဖြိုတော့ဘဲနဲ့ ကိစ္စကဏကိုပဲတန်းဖြူအာရမဏကဏကိုပဲတန်းဖြူပြီးတော့ဝိပဿနာကိုကူးရမယ်လို့ဒီလိုမျိုးအညွှန်ကြားချက်တွေမရှိဘူးနောက်တစ်ဖက်မှာခုနသမရယာနိကဓမ္မအတွက်လည်းသမရယာနိကဖြစ်တဲ့အတွက်ကြောင့်ပိုးပြီးတော့ဓာရီဓာရီတော့ပိုးလို့ရမယ်ဆိုတာလေညွှန်ကြားချက်မရှိဘူးအဲ့တော့ပြောချင်တာကသမရယာနိကဖြစ်လို့ကိုဦးဇင်းတို့နည်းနည်းလေးပေါ့လေတို့တကကြီးတကမိုက်တွေကိုဟိုခုနဒီမှာပေါ့ရှင်းရှင်းလင်းလင်းနားလည်သိချင်တာကသမရယာနိကဖြစ်လို့ ပို့ပြီးတော့အလုပ်များသွားတယ်ပို့ပြီးတော့ဟိုလောက်ရတဲ့လုပ်ငန်းတွေများသွားတယ်ဘယ်လိုမမြင်သေးကြဘူးတမာတိထူထောင်တဲ့အပိုင်းမှာတော့ဒါမှန်တယ်တမာတိထူထောင်တဲ့အပိုင်းမှာတော့မိမိကခုနဒီဥပဒရာတမာတိတွေမကဘဲနဲ့အထက်ပိုင်းဇန်တမာတိတွေအထိမိမိကရအောင်ကြိုးစားတဲ့အပိုင်းဒီအပိုင်းမှာတော့ဒါဟိုပို့ပြီးတော့အချိန်ပေးရတယ်ဇန်တွေရအောင်ကြိုးစားရတယ်ဆိုတာတော့ဒါမှန်တယ်ဒါပေမဲ့ယုံကမ္မထံနာကမ္မထံဆိုတဲ့ဒီဝိပဿနာကိုစပြီးခြေချတော့မယ်ဆိုရင်တော့ညာတပရိညာဂန်းမှာအကျုံးဝင်နေခုန ရုပ်ပရမတ်နံပရမတ်တို့ရုပ်ပရမတ်နံပရမတ်ကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားအကျိုးတွေအကြောင်းတရားဆိုတဲ့ဒီအကြောင်းကျိုးဆက်နွယ်မှုပရိသတ်တို့မှာဒုရှိခွက်တွေပိုင်းမှာတော့ဘာမှမခွာချဘူးသမထယာနိကသမားလည်းပဲရုပ်ကမထံကိုရှုရမှာပဲရုပ်ကမထံကိုရှုတဲ့ဘက်မှာရုပ်ကမထံဘက်မှာခုနကဏသုံးပါးပြိုအောင်ရှုရမှာဝိပဿနာယာနိကဘက်လည်းပဲရုပ်ကမထံကိုဒါအထုတ်ရမှာဖြစ်တယ်လို့ရုပ်ကမထံမှာခုနတဏှိကဏသမောကဏကိစ္စကဏဆိုတဲ့ကဏသုံးပါးကိုပြိုအောင်သူလည်းဖြူရမှာပဲ နောက်ဦးဇင်းတို့ဟိုနာကမထံကိုသွားလဲပုံစံတူပဲဥပမာဆိုကြမလို့သမထယာနိကသမားဖြစ်လို့အာတဏ္ဍိကနာသမုဟကနာကိစ္စကနာအာရမဏကနာဆိုတော့ကနာ၄ပါးလုံးဖြူရမယ်အာဝိပဿနာယာနိကသမားကတော့မလိုဘူးဟေကိစ္စကနာနဲ့အာရမဏကနာလောက်ဖြူရပြီဒီလုံးမရှိဘူးဟုတ်ပလားအခုတခါကြီးဓမ္မကြီးဒီမာသရိရဏတုတ်ပါဠိတော်ကိုဒါနားထောင်ကြည့်ရှင်းရှင်းလေးပဲ အဲဟဲ့ဒီခန္ဓာကိုယ်ကြီးကိုခြေထားထားတဲ့အတိုင်းလက်ထားထားတဲ့အတိုင်းဓာတ်အပြင်ဆင်ကျင်ရမယ်လို့သူအရင်ဆုံးဒါဘုရားရှင်ကတိုက်ရဟောလိုက်ဒါကိုထာဂရမြတ်ကဓာတ်အပြင်ဆင်ကျင်တယ်ဆိုတာဘာပြောတာတော့ဘာပြောတာတော့ဆိုတော့ဒါကဏဝိနေဘုဇိတ်တော်ဟာကဏတွေကဏကိုဖြိုရမယ်ဒီလောက်ပဲပြောတယ်ခုနကဏပြောရမယ်ဆိုတော့ဒီမှာထာဂရစကားတွေဆိုရင်ခုနပြောသလိုကိုကြိုက်တာကိုဆွဲလို့ရတယ်အာသမရယာနိကသမမို့လို့တဏတိကဏသမုဟကဏတွေလည်းဖြိုးပြီးမှကိစ္စကဏဖြိုး အာဟိုဝိပဿနာယာနိကသမားတော့မလိုဘူးဟေကိစ္စကဏပဲပြိုတန်တရိနဲ့တမောကထားခဲ့ဒီလိုဖြစ်မှာဆိုလို့တီကာထပ်ပြီးတော့ဖွင့်တယ်ကဏဝိနေဘောဂါတိတန်တရိတမောကကိစ္စကဏနံဟောကဏဝိနေဘောဂံဒီကဏတွေကိုဖြိုးတယ်ဆိုတာတန်တရိကဏကိုလည်းဖြိုးပါအာတမောကဏကိုလည်းဖြိုးပါကိစ္စကဏကိုလည်းဖြိုးပါအဲ့ဒီမှာသူကအကြေမြန်ဟိုတမထနဲ့ဝိပဿနာယာနိကလို့ခွဲခြင်းသူအဲ့မှာပြောမှာပေါ့ သမရယာနိကဖြစ်ခဲ့ရင်တော့တဏှိကနာသမဝကနာကိစ္စကနာကိုဖြိုးဟုတ်ပလားအဲဝိပဿနာယာနိကဖြစ်ခဲ့ရင်တော့ကိစ္စကနာပဲဖြိုးအာရမဏကနာပဲဖြိုးလို့သူပြောမှာပေါ့ဒါပေမဲ့မပြောဘူးပြောချင်တာကဒါတော့ဘာတော့ယောဂမလနာကမ္မထံကိုသွားပြီးဝိပဿနာကိုကူးတော့မယ်ဆိုရင်တော့သူကအတူတူပဲအဲသမထဘိုင်းမှာပဲဒါအချိန်ပိုးပြီးတော့ပေးရတာရှိတယ်တွတ်တော့ဒါကလည်းပဲသမထဆိုတာဦးဇင်းတို့သမထက ဒီအကျိုးအာနိသင်ပေါ့နော်ဒီ၅ပါးထဲမှာဒါဝိပဿနာနိတန်တဆိုတာပါတယ်ဝိပဿနာကအကျိုးဝိပဿနာကိုအထုတ်နိုင်ခြင်းဆိုတဲ့အကျိုးပေါ့ဒါသမထကအကျိုးအဲ့တော့ဟိုကျွန်တော်ရည်ရွယ်ချက်တော့လိုတာပေါ့ရည်ရွယ်ချက်လိုတယ်သမထကိုအထုတ်တယ်ဆိုတာကိုကဒီဝိပဿနာကအခြေခံဖြစ်ခြင်းကိုအထုတ်တယ်ဆိုရည်ရွယ်ချက်မှန်ရင်အချိန်တော့ပို့ပြရတယ်သို့တော့အထက်ပိုင်းရောက်သွားရင်တော့သိတာတာတခုရှိတယ်အဲ့ဒါဘယ်မှာသိတာတော့ဆိုတဲ့အခါကျတော့ဟိုကျွန်တော်လက္ခဏာရေး၃တန်တင်ပြီးတော့ ဝိပဿနာကိုဝိပဿနာရှုတဲ့အပိုင်းရင်နောက်ဒီပစ္စယပရိကဉာဏ်လို့ခေါ်တဲ့ပရိသသုံးဘက်ရှုခွက်ပိုင်းအဲ့နှစ်ပိုင်းမှာတော့သူကနည်းနည်းလေးတိတာတယ်တိတာတယ်ဆိုတာကဝိပဿနာယာနိကတက်တက်ဖြစ်ခဲ့ရင်ပရိသသမုပ္ပတ်ပိုင်းမှာနည်းနည်းခက်ခဲတယ်သို့တော့ဒါခက်ခဲလို့ရှုမရဘူးလားဒီလိုပြောတာမဟုတ်ဘူးနည်းနည်းခက်ခဲဆိုတာပရိသသုံးဘက်အကြောင်းကျိုးဆက်နွယ်မှုတွေကိုရှုတဲ့အပိုင်းမှာတော့ဟို နည်းနည်းလေးခက်ခဲတဲ့သဘောရှိတယ်။သို့တော့ရှုလို့တော့ရတယ်။အဲဝိပဿနာသမထယာနိကဖြစ်ခဲ့ရင်တော့တို့အကြောင်းကျိုးစနမပရိသသမုပ္ပါကိုရှုတဲ့အပိုင်းမှာဒီသမထကိုအခြေခံပြီးသွားတဲ့အတွက်ကြောင့်သူကဟိုရှုရတဲ့အခါမှာဟိုလွယ်ကူတဲ့တက်တာတဲ့သဘောရှိတယ်။ဒါတစ်ချက်။နောက်ကြောင်းကျိုးဆက်တဲ့အပိုင်းမှာတော့ခုနသမထယာနိကဒီပိုင်းလေးမှာတော့နည်းနည်းလေးသူကအချိန်ပိုးကြတယ်။ဘာဖြစ်လို့လဲမိမိကဒီဘဝမှာဇန်ရခဲ့ရင်ဇန်တန်တရားတွေကိုပါကြောင်းကျိုးဆက်ရတယ် ဟိုဘက်ကဇံမရတဲ့ပုဂ္ဂိုလ်ကတော့ဇဏ္ဏတရားတွေကြောင်းကျိုးဆက်ကြမလို့တော့သူကကမ္မဝဒရဇောတွေပဲကြောင်းကျိုးဆက်သွားရင်ကမ္မဝဒရနန္တရားတွေပဲကြောင်းကျိုးဆက်သွားရင်သူကပြီးတယ်အဲ့တော့ကြောင်းကျိုးဆက်တဲ့အပိုင်းမှာဇံရတဲ့ပုဂ္ဂိုလ်ဇံမရတဲ့ပုဂ္ဂိုလ်ဒါကြောင်းကျိုးဆက်ရင်တော့နည်းနည်းဒါတော့ကွာခြားမှုတွေနည်းနည်းရှိတယ်အချိန်ကာလပေါ့နောက်ဝိပဿနာရှုတဲ့အပိုင်းဒီမှာကွာခြားမှုရှိတယ်ဘာကွာခြားမှုရှိတယ်ဝိပဿနာရှုတဲ့အခါဒီဒကာကြီးတွေဒကာမကြီးတကယ်တမ်းဝိပဿနာနယ်တဲ့ကိုရောက်သွားရင်မိမိတို့ကဝိပဿနာနယ်တဲ့ကိုမရောက်သေးဘူးဆိုရင်တော့အခုဥစ္စာကဦးဇင်းတို့ ခုလိုပေါ့ဟောတာဆရာသမားတွေဟောတာနဲ့ပဲမိမိတို့ကတော့နားလည်ရမှာဖြစ်တယ်တကယ်ဝိပဿနာနေတဲ့ရောက်သွားရင်ဝိပဿနာရှုရတယ်ဆိုတာတကယ်တော့ဟိုစင်ပွဲတပွဲတိုက်နေရတယ်လို့တကယ်တော့ပင်မမှာအဲ့တော့ပင်မတဲ့အချိန်မှာဆိုကြပါစို့ယုတ်တရားဆိုတဲ့ယုတ်တရားကိုပဲကိုကအာယုယူနတရားကိုပဲအာယုတ်တရားထဲမှာလည်းမိမိအကဥမာဆိုကြပါစို့စကုကြီးကိုအာယုယူမယ်သောတာအကြီးကိုအာယုယူပြီးတော့ထိုးကိုအာယုယူထားတဲ့ဒီပရမတ္ထဓာတ်သားတစ်ခုက အဲဒါကြတဲ့ဖြစ်ချင်းပြက်ချင်းကိုကြည့်ပြအိဋ္ဌလို့အိဋ္ဌလက္ခဏာကိုတင်မဲ့သူဖြစ်ချင်းပြက်ချင်းဖြစ်ပြီးတာနဲ့ပြက်ဖြစ်ပြီးတာနဲ့ပြက်နေတဲ့ဒီမမြဲမှုကိုကြည့်ပြီးတော့အိဋ္ဌလို့တင်ရတာပဲဒုက္ခလို့တင်နေဗဇက်ကဆိုနေဆိုးနေရတာမဟုတ်တကယ်ကိုဒီဒုက္ခရဲ့သဘောကိုတကယ်လည်းနားလည်ပြီးတော့မှဒါဒုက္ခလို့ဆင်းရဲတယ်လို့ဒီလိုလက္ခဏာတင်ရနောက်အနတ္တဆိုတာလည်းထို့တူပဲခြေကခိုင်မှာနှစ်တရာအပြင်တည်တတ်မနေတဲ့သဘောဒါကိုမြင်ပြီးကမှအနတ္တလို့တင်ရဆိုလိုရင်းပြောချင်တာကယုတ်တရားကိုအောင်ယူလဲယုတ်တရားရဲ့အဖြစ်တွေကိုကြည့်နေရတာ နန္တရားကိုအောင်ယူလဲနန္တရားရဲ့ပြည့်ချက်ကြီးဒီခုနအနိစ္စဆိုတဲ့ပြည့်ချက်ဒုက္ခဆိုတဲ့ပြည့်ချက်အနတ္တဆိုတဲ့ပြည့်ချက်ဒီပြည့်ချက်ကြီးကိုကြည့်နေရတာဖြစ်တဲ့အတွက်ကြောင့်ယောဂီကတခါလေးမှတခါလေးညီငွေပင်မန်းလာတာပေါ့ဒီယုတ်တရားရဲ့အပြစ်ကိုပဲကြည့်နေရနန္တရားရဲ့အပြစ်ကိုကြည့်နေရတဲ့ကညီငွေတယ်ပင်မန်းလာတယ်ဒီလိုဖြစ်တဲ့အခါမှာဝိပဿနာယာနိကသမားဖြစ်ခဲ့ရင်တော့သူ့မှာနားကိုစရာမရှိဘူးအပန်းဖြေစရာမရှိအဲသမဏယာနိကဒီပိုင်းမှာခုနထူးတယ်ဆိုတာဒါပြောတာ အတိတ်ပင်ပန်းလာတဲ့တထိုင်ဆိုကြပါစို့မိမိသတ်မှတ်ထားတဲ့အချိန်အတွင်းမှာထိုင်းနေတယ်ဝိပဿနာရှုတယ်ပင်ပန်းလာတယ်တမထာတဲ့ကိုပြန်ဝင်သွားဇန်ရင်လေးစီးပြီးတော့တခါလေဇန်ချမ်းသာလေးနဲ့ခဏနေလိုက်အောင်ရတယ်ပြီးတော့မှပြန်ပြီးတော့ဘာသွားဝိပဿနာကိုပြန်ကူဒလို့သွားခွင့်ရှိတယ်အဲ့တော့ဒီလောက်ပဲဦးဇင်းတို့တမထယာနိကနဲ့ဝိပဿနာယာနိကဒီကွာခြားတယ်အဲ့တော့အားထုတ်တဲ့အချိန်မှာအချိန်ကာလလေးနည်းနည်းကွာခြားမယ်တကယ်ဝိပဿနာအဆင့်ကိုရောက်တဲ့အချိန်မှာခုနတက်တာရရမှုမရမှုဒါကွာခြားတာကလွဲရင် ရှုပုံနေစနစ်နဲ့ရှုရမယ်ပရမတ္ထဓာတ်သားရှုရမယ်လုပ်ငန်းကတော့ဘာမှမထူကြဘူးအတူတူပဲလို့ဒီလိုနားလည်ရမှာဖြစ်တယ်အဲဓမ္မသာလျင်ဦးဇင်းတို့တကယ်တရားဓမ္မတွေကိုမိမိတို့လေ့လာနေတဲ့အခုလိုအချိန်ခါမှာလည်းမိမိတို့ကအသိဉာဏ်ကြီးတန်ရှင်းနေမှာဖြစ်တယ်ထို့တူပဲတကယ်မိမိတို့ကဒီလုပ်ငန်းခွင်တွေကိုရောက်လာလို့ခုလိုစအားထုတ်တာကနေတပြေးပြေးနဲ့အားထုတ်မှုအားလေးကောင်းလာလို့မိမိတို့ဉာဏ်ရှင်လေးတွေရလာပြီဆိုရင်တကယ်အားထုတ်တဲ့အပိုင်းမှာကြလည်းပဲ မိမိတို့အသိဉာဏ်တန်ရှင်းထားတဲ့အခါကျတော့မိမိတို့လုပ်ငန်းလည်းပဲတန်ရှင်းသွားတယ်လုပ်ငန်းပေါ်မှာလည်းပဲဘာမှအနှောက်အယှက်မရှိတော့ဘူးလုပ်ငန်းပေါ်မှာလည်းရှင်းရှင်းလင်းလင်းမသိပြီးတော့ယူယူယူရှင်းနေအဲ့လိုမဟုတ်လို့ရှိရင်တော့ဒီလင်းလာတဲ့အပိုင်းမှာကိုကအသိဉာဏ်ကမတန်ရှင်းခဲ့ရင်တကယ်လုပ်ငန်းဝင်ဘိုင်းကိုရောက်လာပြီဆိုရင်တော့ဒကာကြီးတွေဒကာမကြီးတွေဒါလေးကလောက်ရမလို့လို့အမလောက်ရမလို့လို့အဲဒီလိုလေးပဲသွားလိုက်တာလေရတာပဲလေဒီလိုကြားဘူးတာပဲဟိုလိုလေးပဲသွားလိုက်ရင်လည်းရမှာပါလေဟိုလိုလေးလည်းကြားဘူးတာပဲဆိုတာနဲ့ဒီဒကာကြီးတွေ အဲ့မှာတန်တရားနယ်တွေဒီခါကြီးဒီကမကြီးလုပ်ငန်းကရှိကိုရောက်မှာမဟုတ်ဘူးဒါကြောင့်မို့လို့ပေါ့လုပ်ငန်းဝင်ပိုင်းကိုမရောက်ခင်ခုလူဦးဇင်းတို့ဒီအာဂမတုတ္တဘိုင်းမှာတွေကဒုတိကကြီးဒီကမကြီးအတိညာတော့တန်ရှင်းထားဖို့လို့လေအဲ့တော့ဦးဇင်းပြန်ပြီးတော့ချုပ်ပြောမယ်ဆိုရင်ဒီခုနဦးဇင်းတို့ဒီလက်ရှိဟောစေဖြစ်တဲ့ဒီဒိဋ္ဌိဝိတ္တုဘိုင်းကိုပေါ့ဟောနေတဲ့လက္ခဏာရတ္တပြစ္စုပ္ပတ္တံပဋ္ဌထံဘိုင်းဒီကိစ္စကနာကိုဖြူဖို့အရန်ကြိုးစားနေတဲ့အပိုင်းပဲအဲ့တော့ဒီကိစ္စကနာကိုဖြူဖို့ရန်ကြိုးစားနေတဲ့အပိုင်းဒီ ရှေးကတဏှတိကနာတမောကနာတွေကိုမဖြိုးနိုင်ဘဲနဲ့တော့ဒါမရဘူးဆိုတာမျိုးကိုနားလည်ပြီးတော့သမထယာနိကပဲဖြစ်စီဝိပဿနာယာနိကပဲဖြစ်စီဒီတဏှတိကနာတမောကနာတွေကိုဥစွာဖြိုးပြီးမှဒါကိစ္စကနာကို ဖြိုးရမယ်ဓမ္မတာလည်းမိမိတို့ဒီပရမတ္ထကိုဉာဏ်အမြင်စိုက်မယ်လို့ဒီလိုနားလည်ထားမှာဖြစ်တယ်လို့ဒီလိုသဘောကျပြီးတော့ယနေ့ဦးဇင်းတို့ဟောလက်စာဟောွက်ကလေးကိုဆက်ပြီးတော့သွားကြရအောင် ဟောလက်ဆောင်ဟောကက်ကလေးကိုရှုပြီးဆက်ပြီးတော့သွားကြအောင်ဆိုတော့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကတော့ဘယ်မှာဆုံးခဲ့တော့ဆိုတော့ဦးဇင်းတို့ဒီအာယုံရုပ်ပေါ်လေခောသရရုပ်တွေကရူပောင်တတ္တယုံခန္ဓာယုံဓာတ်တယုံဘိုင်းလေးကဦးဇင်းတို့ပြီးခဲ့ပြီဟောဓဘာယုံဘိုင်းကိုလည်းပဲဦးဇင်းတို့ဒါဟောဓဘာယုံဒီအာအာဘောဓာတုဝိဥဇိတံလို့ဆိုသည့်အတိုင်းပထဝီဓာတ်တေဇောဓာတ်ဝါယောဓာတ်ပေါ့အာဘောဓာတ်မှာကျွင်းတဲ့ဒီဓာတ်ကြီး၄ပါးကိုဟောဓဘာယုံလို့ခေါ်တဲ့အတွက်ကြောင့်ဟောဓဘာယုံကိုရှုခြင်းတော့ထို့ ပရဝိတကေလက္ခဏာတတပိစုပတ္တံပရဒ္ဒံတေသောတကေလက္ခဏာတတပိစုပတ္တံပရဒ္ဒံဝါယောတကေလက္ခဏာတတပိစုပတ္တံပရဒ္ဒံကိုပြန်လဲရှုခြင်းဖြင့်ဒါပြီးသွားမှာဖြစ်တယ်။တော့ဦးဇင်းတို့ပြီးခဲ့တဲ့ဟိုပထမဘောဦးဇင်းတို့က30နဲ့63ဆိုတော့60နဲ့တစ်ချိန်မြောက်မှာဦးဇင်းတို့ကဒီသကုတ္တရကဏဇိမကာယအထိပြီးခဲ့ပြီးတော့ပြီးခဲ့တဲ့ဦးဇင်းတို့62ချိန်မြောက်မှာအဘိဓမ္မာနေ့တွေ့အဘိဓမ္မာတရားကိုခြေခံဟောရင်းနဲ့နောက်ဆုံးမှာဦးဇင်းတို့ဒီ ရူပောင်တတံခန္ဓာကိုဘိုင်းလေးကိုလည်းပြန်ပြီးတော့ဟောခဲ့ပြီးတာပေါ့နော်အဲ့တော့ဦးဇင်းတို့ဒီနေ့တော့ရှေ့ဆက်သွားကြအောင်အဲ့တော့ခုနဘောဓဘာယုံဘိုင်းလေးကိုတော့အဲ့နေရာလေဦးဇင်းကဒီပထဝီအဘောဒေတော်ဝါယောပထဝီတေဇောဝါယောဆိုတဲ့ဒီဟိုသုံးပါးကိုပြန်ရှုရင်ဘောဓဘာယုံကရှုပြီးသားဖြစ်တယ်လို့ဒါလေးပြောခဲ့တာပေါ့ပြောခဲ့တဲ့အပိုင်းမှာဦးဇင်းဒီနေရာမှာနည်းနည်းလေးအဲ့ဒါကိုပြန်ပြီးနည်းနည်းလေးပြောခြင်းတယ်ပြောခြင်းတယ်ဆိုတာကဒီခုနရူပယုံသိရှင်းနေရှင်းနေဆိုတာကအာယုံအနေနဲ့ ဒါတခုပဲရှိတဲ့အခါကျတော့မလားတတ္တာယုံဆိုတဲ့တို့တူပဲအတန်ဆိုတဲ့အာယုံလေးတခုအနံ့ဆိုတဲ့ခန္ဓာယုံဆိုတဲ့တို့တူပဲအနံ့ဆိုတဲ့အာယုံတခုရတယုံဆိုတဲ့တို့တူပဲအရတာဆိုတဲ့အာယုံတခုခုဖောဓဘာယုံရောက်တဲ့အခါကျတော့ခုနအာယုံက၃မျိုးပြတယ်၃မျိုးပြတော့၃မျိုးလုံးဒီဘယ်လိုရှုရမလဲလို့ဆိုရင်ဟိုးယုတ်ကမ္မဋ္ဌာန်းဘိုင်းမှာတုန်းကလေဒီမှာပထဝီဆိုပထဝီအနေနဲ့မိမိကရှုခဲ့တယ် တေသောဆိုတေသောအနေနဲ့ရှုခဲ့တယ်ဝါယောဆိုဝါယောအနေနဲ့ရှုခဲ့နံကမ္မထံရောက်လာတဲ့အပိုင်းကျတော့အတူတူပဲနံကမ္မထံမှာကျတော့ဦးဇင်းတို့ဆိုကြပါစို့ရူပ online ကိုရှုတယ်ရူပ online ကိုရှုရင်အယောင်လေးကိုအာရုံယူလိုက်အာရုံယူပြီးတော့တခါတည်းရှုလိုက်လို့ရှိရင်ဒါိန္ဒရရာဝဇာဇကုဝိညာဉ်တံပရိသတိုင်နာဟောတော့ဇောနှစ်ကြိမ်တရားယုံနေတရားယုံနှစ်ကြိမ်နေနဲ့သူလည်းဖြစ်သွားမှာပဲနောက်တခါဦးဇင်းတို့တတ္တာယုံအာယုံယူရှုဒါလည်းသူကနာပြိန္ဒရရာဝဇာ သောတာဝဉ္ဇဉ်သံပရိသန်တန်ယရဏဒီလိုနဲ့ဒီသောတာရရဝတိအနေနဲ့ဖြစ်မယ်နောက်တစ်ခါအနတ်ကိုအာယုံရှုလဲခန္ဓာရရဝတိအနေနဲ့ဖြစ်မယ်အရသာကိုအာယုံယူပြီးတော့ရှုလိုက်တယ်အရသာယုံကတစ်ခုပဲရှိတဲ့အတွက်ကြောင့်ဒီရတ္တဆိုတဲ့အရသာလေးကိုအာယုံယူရှုလိုက်လို့ရှိရင်ဒါဇင်မာဒေါရဝတိအနေနဲ့ဖြစ်သွားမယ်ဟောတမယုံလိုက်မှကျတော့ဦးဇင်းတို့နာကမဏမိုင်းမှာလည်းပြောခဲ့ဘူးလေသူကပထဝီကိုအာယုံယူရပထဝီမှာခုနမကြမ်းလေးပြောချောပေါ်ဆိုတဲ့ဒီ6လုံးလိုက်ကတစ်ခုခုကိုလှမ်းအာယုံယူလိုက်ပထဝီကိုအာယုံယူပေါ့ ပရဝေကိုအောင်ယူလိုက်လို့ရှိတယ်သူကဘာဖြစ်မလို့ဆိုတော့ဒီဖုဒ္ဓဘာကာရတော်ရဝတိပေါ့ကာရတော်ရဝတိစီနေဖြစ်သွားမယ်ဘယ်လိုဖြစ်မလို့ဉာဏ်တော်ရဝဇံကာယဝိညာဉ်တံပရိသံသညာဟောတော်ဇောဆိုပြီးဒီလိုဖြစ်သွားမယ်ဟောနောက်တစ်ခါဒီ foreign ဓာတ်ပါယုံမှာပဲခုနပထဝီကိုအောင်ယူရှုသလိုတေသောကိုလည်းအောင်ယူရှုလို့ရတယ်ဝါယောကိုလည်းအာယုံယူပြီးရှုလို့ရတယ် မတဝါယောကတွန်းမှုသဘောထောက်မှုသဘောတစ်ခုခုလှမ်းပြီးအောင်ယူပြီးရှုလိုက်တယ်။အောင်ယူရှုလို့ရှိတယ်ခုနပြောတဲ့ပြဿနာတော်တန်ကားကိုညင်တာပရိသတ်တိုင်းနာဟုတ်တော်ဇောစသည်အပြင်ဒီလိုပဲဖြစ်သွားမှာပဲ။အဲအဲ့ဒါကိုဦးဇင်းတို့နားလည်ထား။နားလည်ထားရင်ခုဒီလက္ခဏာတတပြိတုပတ္တံပဋ္ဌာန်ရှုတဲ့အပိုင်းမှာလေ။အော်ဖောတပါယုံဆိုတာအထူးမဟုတ်ပါလား။ငါတို့ရှေ့ကရှုခဲ့တဲ့ပထဝီရဲ့တေဇောရဲ့ဝါယောရဲ့ပါလားလို့ဒီလိုသိသွားရင်ဒီလက္ခဏာလတ္တပြိတုပတ္တံပဋ္ဌာန်ကိုပြန်သိကြည့်တဲ့အပိုင်းကဒါမထူးတော့ဘူးအတူတူပဲလို့ဒီလိုပြောချင်တာ။ ဲအဲ့တော့အဲ့ဒါပြီးတဲ့အခါကျဦးဇင်းတို့ဒီနေ့တော့ဒီဘာဝရုပ်တွေကိုဆက်ပြီးတော့သွားကြရအောင်တော့ဘာဝရုပ်ကိုဆက်ပြီးသွားမယ်ဆိုတဲ့အခါကျတော့ဘာဝရုပ်ပေါ့ဘာဝရုပ်ဆိုတော့တို့တကယ်ကြီးဒီကမိုက်ဒီအဋ္ဌိဘာဝရုပ်ပုံဘာဝရုပ်ပေါ့အဋ္ဌိဉ္စရီပုရိသေဉ္စရီဆိုတဲ့အတိုင်းအဋ္ဌိဘာဝရုပ်ပုံဘာဝရုပ်ရှိတယ်အဲ့ဒီကဦးဇင်းတို့အဋ္ဌိဉ္စရီကိုစပြီးတော့သွားကြရအောင်ဒါကိုတော့ဦးဇင်းကဒီလက္ခဏာရတပိစုပဋ္ဌံပရဋ္ဌံဘိုင်းမှာပေါ့လေဒါလေးကိုစုံအောင်ပေါ့ ဟိုယုတ်ကမထံပိုင်းကယုတ်တရားတွေကလက္ခဏာတတပိစုပတ္တံပဒတ္ထနန္တရားတွေကလက္ခဏာတတပိစုပတ္တံပဒတ္ထဒီပိုင်းလေးကိုစုံအောင်တော့ဟိုအေးအေးဆေးဆေးနဲ့ဦးဇင်းတို့သွားမယ်လို့တဲ့ဒီလိုလေးရည်ရွယ်ထားလို့ကဲကောင်းပြီအဲ့တော့ဒီအိတ်ထိန်တွေကိုစပြီးတော့ရှုကြမယ်ရှုကျင်တဲ့သူတော်ကောင်းတယောက်မလုပ်ရဘူးအရင်ဆုံးပြန်ပြီးတော့တမာတိထူထောင်ထားတဲ့ဇန်တမာတိရတဲ့ပုံကောလဲဇန်တမာတိပြန်ပြီးတော့ဒါတမာတိထူထောင်သုရဒဇန်တော်ရအောင်တမာတိထူထောင်ထူထောင်ပြီးတော့ဇန်မထထားပြီးတော့မလုပ်တော့ဓကမထံပြန်ရှု အကယ်၍ဇန်သမာရီတွေမြင်ရတဲ့ပုဂ္ဂိုလ်ကလည်းဒေတာကြီးလေးပါးနဲ့ပဲဓကမထံကိုပြန်ရှုဓကမထံကိုပြန်ရှုပြီးတော့ယုတ်ကလမြင်သည့်တိုင်အောင်ရှုယုတ်ကလမြင်သည့်တိုင်အောင်ဒါတဏှတိကနာကိုအရင်ဖြိုးဖြိုးပြီးတော့ယုတ်ကလမြင်ပြီးတော့ယုတ်ကလတစ်ခုတစ်ခုတွင်းမှာရှိတဲ့ဒါယုတ်ပရမထသဘောတရားတွေကိုစက်ပြီးတော့ဒါရှုဒါကတော့သမုဟကနာကိုဖြိုးအဲ့လိုသမုဟကနာကိုဖြိုးပြီးပြီးဖြိုးပြီးပြီဆိုတော့မှမလုပ်မလို့အဲ့ဒီမှာသွားပြီးတော့သူကဘာကိုယူရတော့ဆိုတော့ ဒီအိတ်ထိန်တည်းဆိုတဲ့ကိုကတမောကနာကိုဖြိုးတာမှဒါဟာစက္ကူလားဒါဟာသောတာလားဒါဟာဇိန်ဝါလားဒါဟာကာယလားဆိုတာကိုသိမှာအဲ့တော့ဘာဝတသကကလထဲမှာလည်းဒါဟာဘာဝယုတ်ဆိုတာကိုကိုကသိမှာဒီတမောကနာကိုမှမဖြိုးနိုင်သေးပဲနဲ့ဘယ်ဒါဟာအိတ်ထိန်တည်းမှမသိဘူးဘယ်ဒါမှအိတ်ထိန်တည်းမှမသိအဲ့အိတ်ထိန်တည်းလို့ခေါ်တဲ့ဒီအိတ်ထိဘာဝယုတ်တဲ့ဒီလက္ခဏာရတပြိစုပတ္တံပရတ္ထပုံမှန်ဝါယောက်ကလက္ခဏာရတပြိစုပတ္တံပရတ္ထကိုဆက်ရှုဖို့ဆိုတာဒီကကြီးဒီမှာကျွန်တော်ဖြစ်နေတယ်။ဒါကြောင့်မလို့တမာတိပြန်ထူထောင် ဧလက္ခဏာပိစုပါဒံပြဋ္ဌာန်ကိုရှုတဲ့ပုဂ္ဂိုလ်သည်သမရယာနိကပဲဖြစ်ဖြစ်ဝိပဿနာယာနိကပဲဖြစ်ဖြစ်ဒါတမာတိပြန်ထူတိုင်းဓကမထန်တယ်ထူထောင်းပြီးတဲ့အခါကျမှတဏှတိကနာအရင်ပြုယုတ်ကလမြင်ပြီးပြီးတဲ့အခါသမဝကနာဖြူအယုတ်ပရမရသဘောတရားတွေတည်ပြီးတည်ပြီးဆိုမှကိုသိမ့်စီထားတဲ့ခုနယုတ်ကလတစ်ခုတွင်းမှာရှိတဲ့ခုန ကာယတတကကလပ်ပြီးတော့ဘာဝတတကကလပ်ထဲမှာရှိတဲ့သမဝကနာကိုဖြိုးထားမှအော်ငါဒီဘာဝတတကကလပ်ကိုရှုနေတာဆိုတာလည်းသိမှာ အဲ့ဒီဘာဝတသကကလပ်ထဲမှာတခါထပ်ပြီးတော့ဘာထပ်လောက်ရတော့အဋ္ဌိကိုအဋ္ဌိဘာဝကိုစရှိမဲ့ဆိုအဋ္ဌိဘာဝယုတ်ကလေးကိုမိမိကသိသိထားတယ်ညာနဲ့ညာနဲ့သိသိပြီးတော့မှအဲ့ဒီမှာသူ့ရဲ့လက္ခဏာကိုအရင်ပြီးကိုကဒါဆင်ရင်ရတယ်လက္ခဏာကိုဆင်ရင်တော့ဗာလဲတော့အဋ္ဌိဘာဝလက္ခဏာအဋ္ဌိန္တရိယံအဋ္ဌိဘာဝလက္ခဏာအဋ္ဌိန္တရိယံဟောဗာပြောတော့အမျိုးသမီးအမျိုးသမီးဟုဖြစ်ကြောင်းသဘောမျိုးသမီးဟုဖြစ်ခြင်းသဘောဟောအဋ္ဌိဘာဝဆိုတာအမျိုးသမီးဟုဖြစ်ခြင်းပဲလက္ခဏာလေး အဲ့တော့ဇလုံးကအမျိုးသမီးကိုဖြစ်ချင်းဆိုတဲ့အခါကျတော့အမျိုးသမီးလို့ဒါတည်ကြောင်းပဲဒီလက္ခဏာလေးကအမျိုးသမီးကိုတည်ကြောင်းအဲ့တော့အမျိုးသမီးကိုတည်ကြောင်းဆိုတာဘာလဲဆိုတော့ ਨੇ ပတ်သက်လို့တော့ဦးဇင်းတို့ဒီဒကာကြီးတွေဒကာမကြီးတွေရင်းနှီးကြတော့ဦးဇင်းတို့ဒီဝိတ္တုတိမက်မှာသူကဘာပြောထားတုံးဆိုတော့ဒီဟိုဣတိဘာဝလက္ခဏအိဋ္ဌိတိယံဣဋ္ဌိတိပကတနာရတံဣဋ္ဌိလိင်္ဂနိမိတ်တာကုဋ္ဌကပ္ပနံဂါရဏဘာဝပစ္စုပ္ပဋ္ဌာနံ ဒါကအဋ္ဌိရဲ့သဘောအဋ္ဌိဏိရဲ့သဘောပုရိယပုရိသေဏိရဲ့သဘောပုံစံတူပဲပုရိသဘာဝလက္ခဏံပုရိသေဏိယံပုရိသောတိပကတနာရတံပုရိသလင်္ကာနိမိတ်တာကုဋ္ဌကပ္ပနံကာရဏဘာဝပစ္စုပ္ပတနာပြီးတဲ့အခါကျတော့ဗာလေးဆက်ပြီးတော့ဓာကရာကဖွင့်ထားတော့ဓာတုံပယံပိကာယပတာရောဝိယတကရတရိတံဖြာပကမေဝါဆိုတဲ့ဒီစာလေးတစ်ချောင်းပါတယ်နောက်ဆုံးပြောချင်တာဒီစာလေးပဲ အဲ့တော့ဒီအိဋ္ဌိနေပုရိသေနေဆိုတဲ့ဒီနှစ်ပါးလုံးဒီတတုဗယံပြီထိုနှစ်ပါးလုံးဒီဘာဖြစ်တယ်တော့ကာယပတာရောဝိယကာယပတာရကဲ့သို့ပဲတဲ့တကရတတိရံတကိုယ်လုံးမှာဗျာပကမေဝါပြန့်နှံ့ပြီးတော့နေတယ်တဲ့ဟောဒါလေးကိုအရင်ကိုကသိထားတယ်အဲ့တော့ဆိုကြပါစို့ဒီအိဋ္ဌိတွေကိုအရင်ဆုံးရှုမဲ့သူတော်ကောင်းတယောက်ကခန္ဓာကိုယ်တစ်ခုလုံးဘယ်နေရာမှာပဲဖြစ်ဖြစ်ဒီအိဋ္ဌိတွေကရှိတယ်။ဥပမာဇံမင်မှာလည်းရှိမယ်၊သွားမှာလည်းရှိမယ်ပေါ့။ အသားမှလည်းရှိမယ်အယိုးမှလည်းရှိမယ်လက်မှလည်းရှိမယ်ခေါင်းမှလည်းရှိမယ်မျက်ကုံးမှလည်းရှိမယ်မျက်လုံးမှလည်းရှိမယ်ဒါအမျိုးသမီးဟုသိကြောင်းအဲ့တော့ဗဏ္ဍာကိုပဲကိုကဖန်းရှူရှူရတယ်သို့တော့ခုနတန်တတိကဏနဲ့တငူဝကဏကိုမပြူထားရင်ဒကာကြီးဒီမကြီးတန်တတိကဏမပြူထားတဲ့သူတော်ကောင်းတယောက်ကယုတ်ကလမမြင်ဘူးမမြင်ခဲ့ရင်ဒါရှုလို့မရဗျယုတ်ကဏတော့မြင်ပြီတငူဝကဏကိုမပြူမပြူလို့ရှိရင်ကိုကဘယ်ကလပ်ကိုဖန်းသိမ်းကြည့်ထားတယ်ခန္ဓာကိုယ်တစ်ခုလုံးမှာရှိတဲ့ယုတ်ကလပ်ယုတ်ကလပ်ထဲမှာကိုသိမ်းကြည့်ထားတဲ့ကလပ်ထဲမှာဒီ အဲ့ဒိန်တွေပေါ့ကိုကအဲ့ဒိန်တွေစကြည့်မှဆိုအဲ့ဒိန်တွေပါဤမပါဤဒီခိုင်းကြီးဒီကမကြီးဘယ်လိုသိမသိနိုင်ဘာဖြစ်လို့တော့မိမိတို့ကတမောကဏမှာမဖြူနိုင်သေးတာတမောကဏမဖြူနိုင်သေးရင်ယုတ်ကလအနေနဲ့ပဲတန်တတိကဏပြိုလို့ယုတ်ကလအနေနဲ့ပဲမြင်နေဒါပေမဲ့တမောကဏကိုမဖြူနိုင်တဲ့အတွက်ကြောင့်ကိုသိသိထားတဲ့ယုတ်ကလမှာဆယ်ခုတော့ဖြစ်ချင်းဖြစ်နေမယ်သူကစက္ကုတ္တကကလလည်းဖြစ်ရင်ဖြစ်မယ်သောတာတ္တကကလလည်းဖြစ်ရင်ဖြစ်မယ်ဘာဝတ္တကကလဟုတ်ချင်မှာဟုတ် ဆိုတဲ့အတွက်ကြောင့်ကိုသိသိထားတဲ့ရုပ်ဒီအိတ်ထိန်တည်းဆိုတာပါဤမပါဤကိုဘလို့မှမသိနိုင်မသိနိုင်သူ့ကိုသွားပြီးတော့ကိုကသူ့ရဲ့လက္ခဏာတတ်တာပြသူပဒံပဒဒံရှုဖို့ဆိုတာတခါကြီးတွေတကမာကြီးတွေအဲ့ဒါအိမ်မက်ထဲမှာပဲရမှာဟုတ်ပလားအာအိမ်မက်ထဲမှာတော့ရရင်ရမှာပေါ့ဟုတ်ပလားဒါပေမဲ့တကယ်လက်တွေ့လုပ်ငန်းခွင်ထဲမှာတော့ဒါမရနိုင်ဘူးဒါကိုဦးဇင်းတို့နားလည်ထားရမှာဖြစ်အဲ့တော့ဒါကြောင့်မလို့တဏှတိကနာသမုဟကနာဖြူရမယ်ဆိုတဲ့အပိုင်းဒီနေရာတွေမှာထင်ရှားတယ်ထင်ရှားရဆိုတာတကယ်ရှုခွက်ပိုင်းပြောတာတကယ်ရှုခွက်ပိုင်းမှာအခုဒါ အဲ့ဒီဒိဋ္ဌိရဲ့လက္ခဏာရတ္တပြိတုပဋ္ဌာန်ကိုပဋ္ဌပြိတုပဋ္ဌာန်ဗဒ္ဒံကိုရှုတော့မယ်ဆိုတဲ့သူတော်ကောင်းတယောက်ကအဲ့ဒီဒိဋ္ဌိကိုဖန်သိသိထားမှာဖြစ်တယ်အဲ့တော့ဆိုကြမှာဆိုမိမိကဘယ်မှာသိသိနေဘယ်တော်ရမှာသိနေမှာစက္ကုတော်ရမှာပဲအဲ့ဒီဒိဋ္ဌိကိုသိသိသိသိစက္ကုတော်ရမှာလည်းသူရှိတယ်သောတာတော်ရမှာလည်းရှိတယ်ခန္ဓာတော်ရမှာလည်းရှိတယ်ဇေဝတော်ရမှာလည်းရှိတယ်ကာတော်ရမှာရှိတယ်ဒွါရဒွါရတိုင်းမှာဒီခန္ဓာကိုယ်တစ်ခုလုံးမှာပြန့်နှံ့နေတဲ့အတွက်ကြောင့်နေရာတိုင်းမှာရှိနေတယ် အဲ့တော့ဆိုကြပါစို့မိမိကဆိုကြပါစို့ဥကောင်းကဆံမင်မှာပဲဖန်သိမ့်စီလိုက်မှာဒါယုတ်ကလတ်ဖန်ကြည့်လိုက်တယ်ဥကောင်းကဆံမင်မှာယုတ်ကလတ်တွေတွေးပြီးအဲ့ဒီယုတ်ကလတ်ထဲမှာခုနဒီအိတ်တိန်တွေပါတဲ့ယုတ်ကလတ်တကူကဘာဝတကကလတ်တကူကိုဖန်သိမ့်စီအဲ့ဒီဘာဝတကကလတ်ကိုဖန်သိမ့်စီပြီးကမှအဲ့ဒီဘာဝယုတ်ကိုကြည်ထားပြီးတော့မှသူ့မှာခုနဒီခုပြောခဲ့တဲ့ဒါအိဋ္ဌိဘာဝကရဏံအိဋ္ဌိဘာဝလက္ခဏံအမျိုးသမီးဟုဖြစ်ကြောင်းအမှတ်လက္ခဏာအာဒါအိဋ္ဌိတရေရဲ့ဒါလက္ခဏာလို့ဒီလိုရှုပါ အဲ့တော့ဒါကြောင့်မလို့ဒကာကြီးတွေဒကာမကြီးတွေဒနာတွေအားလုံးကိုဖြိုရမယ်လို့ဒီမှာလည်းပဲနားလည်ရမယ်နောက်တစ်ခုသွားမယ်အဲ့လိုလက္ခဏာကိုသိပြီးတဲ့သူတော်ကောင်းတယောက်ကအိဋ္ဌိတိပကာသနာရတံအိဋ္ဌိတိအမျိုးသမီးကိုပကာသနာပြတယ်ဒါထင်ရှားပြအဲ့တော့ဗာလဲလို့ဆိုတဲ့အခါကျတော့ဤသူဟာအမျိုးသမီးပဲဟုထင်ရှားပြခြင်းဒါသူ့ရဲ့လုပ်ငန်းကိစ္စအဲ့တော့အိဋ္ဌိနေကိုရှုရတဲ့ဒကာကြီးဒကာမကြီးတွေကြည့်ကြည့်ပေါ့အဲ့ဒါရေပုံရတနည်းအားဖြင့်အများစုပေါ့ majority အနေနဲ့ကြည့်မယ်ဆိုရင် အမျိုးသမီးဆိုရင်ဆံမင်ကိုပဲကြည့်ရကြည့်ရဒီဆံမင်ဒီအမျိုးသမီးရဲ့ဆံမင်အာဆိုကြပါစို့မျက်ကုံးမျက်လုံးကိုကြည့်တယ်ဒီမျက်ကုံးဒီမျက်လုံးဒီဒါအမျိုးသမီးကအမျိုးသမီးတို့ကိုကမသိနိုင်ဘူးလားသိနိုင်တယ်ဒါဘာငါပြတော့ဆိုအဲ့ဒီအဲ့ဒီဘာဝယုတ်ကလေးကပြနေတာပဲနောက်ဆုံးမှာဦးဇင်းတို့ခြေတွေလက်တွေကိုကြည့်လိုက်မယ်ဆိုရင်ဥမာလက်ကြည့်လည်းပဲလက်သေးကစာမတူဘူးဒါကွဲပြတယ်လက်သေးကိုကြည့်လိုက်မယ်ဆိုဩဒီလက်သေးကိုမြင်လိုက်တာနဲ့ဒါဟာအမျိုးသမီးပဲဒါဟာအမျိုးသားပဲဘာဖြစ်လို့တော့အဲ့လက်သေးမှာအဲ့မျက်ကုံးမှာအဲ့မျက်လုံးမှာအဲ့ဒီဘာဝယုတ်ပါနေလို့ အဲ့ဒီမှာရုပ်ပါနေတဲ့အတွက်ကြောင့် तू ကဘာကိုထင်ရှားပြနေမလို့ तू ဒီသူ့ကဲ့တဘောကို तू ထင်ရှားပြသူကအဲ့ဒီဘာဝရုပ်ဖြစ်တဲ့အတွက်ကြောင့်ဒါအမျိုးသမီးပဲလို့ तू ထင်ရှားပြနေ तू ထင်ရှားပြနေတဲ့အတွက်ကြောင့်ဦးဇင်းတို့ကဒါသိနိုင်တာပဲထို့တူပဲဒါဦးဇင်းတို့အဲ့ဒီဘာဝရုပ်ကိုရှုရင်ပုံဘာဝရုပ်ကပုံစံတူပဲအဲ့တော့ပုံဘာဝရုပ်မှာခုနမျက်ကုံးမျက်လုံးဇံမင်ကိုပဲကြည့်ကြည့်မျက်ကုံးမျက်လုံးကိုပဲကြည့်ပဲလက်ချီကိုပဲကြည့်ကြည့်ခေါင်းခါကိုပဲကြည့်ကြည့်ဘယ်နေရာကိုပဲကြည့်လိုက်ကြည့်လိုက်ဦးဇင်းတို့ ဒီမှာအာဒါဟာအမျိုးသားပဲလို့သိနေခြင်းဒီအဲ့ဒီသူကဒီဘာဝရုပ်ကလေးကလုပ်ငန်းကိစ္စအနေနဲ့သူကထင်ရှားပြဒါဟာအမျိုးသမီးဒါဟာအမျိုးသားလို့တလို့ပြသို့တော့ဒကာကြီးဒီမိုက်ကြီးချွန်းချက်တော့ရှိကောင်းရှိမှာပေါ့ဟုတ်ပလားအဲဦးဇင်းတို့တချို့တချို့ပုံကိုယ်တွေအနေနဲ့ကတော့ဟိုမကွဲပြားလားဒါကတော့ရှိနိုင်ပါတယ်ဒါကလည်းချွင်းချက်အနေနဲ့အဲကျွတ်မှဒီပေါ့ဘာဝရုပ်တွေကမထင်ရှားတာတို့သူ့မို့လေခု ဟိုခေပညာနဲ့ဟိုခေသူတို့ဒီဒိဗ္ဗံပညာတွေနဲ့ပြုပြင်ထားတာလို့ပေါ့နော်ဒီစေပညာတွေနဲ့ပြုပြင်ထားဒါမျိုးတော့ချင်းသို့တော့ဒကာကြီးဒကာမကြီးဒါတောင်မှပဲတေးသေးချာချာခွဲခွဲခြားခြားကြည့်မယ်ဆိုရင်ဒါသိနိုင်တဲ့သဘောရှိတယ်ဦးဇင်းတို့ဆရာတော်တစ်ပါးကဟိုတရားထဲမှာဦးဇင်းတို့နားရတာပေါ့လေအဲဒီနေ့ကျတော့တကားတဲ့အမျိုးသားနဲ့အမျိုးသမီးလာပြီးတော့ဆရာတော်ကိုစွန့်ကပ်ဆရာတော်ကိုစွန့်ကပ်တဲ့အခါကျတော့ ရာတော်ရဲ့ဒီတိုင်းပဲပေါ့လေတခါကြီးတဲ့မကြီးတခါတဲ့စွမ်းလေးရဲ့လူကန်မောဒနာဝမ်းမြောက်ပွဲလေးဟောပြီးပြီးသွားတာပေါ့ဒါလည်းစွမ်းလူချင်းတွေပြန်သွားပြီးတော့ကပ္ပိယအီကပြောတယ်ဆရာတော်စောစောကစွမ်းလာလူတဲ့အတွက်ဘာထူးတော့ဟုတ်လားစွမ်းလာလူတဲ့အတွက်ဘာထူးတော့ဆိုတော့ဆရာတော်ကလည်းပြောမလဲပဲဟာဘာထူးမှာတော့ဟုတ်ဘာထူးမှာဆိုတော့မဟုတ်ဘူးဆရာတော်ထူးတယ်ဆရာတော်ဘာသတိထားမိတော့ဆိုတော့ဆရာတော်လည်းရည်ရတယ်ဆရာတော်ရည်ရဆိုဆရာတော်လည်းနည်းနည်းတော့သတိထားမိတယ်ဒီအမျိုးသမီးကပိုးပြီးတော့ဟိုတာမန်အမျိုးသမီးနဲ့တော့မတူဘူးပေါ့လေ ဟိုဆိုတော့တကယ်တမ်းကျတော့အာဆရာတော်တဲ့အဲ့ဒါဟိုဟိုအမျိုးသားကနေအမျိုးသမီးဘဝကိုခံယူထားတာပေါ့နော်ဒါစေပညာတွေနဲ့သူတို့လှုပ်ထားတယ်ဆိုပြီးဒီသဘောတော့ရှိအဲ့တော့ဆိုလိုရင်းကအဲ့ဒါမျိုးဒီအနေနဲ့ချွန်းကျက်တော့ဒါရှိကောင်းရှိတယ်သို့တော့ဒါတော်မှပဲတဲ့ဟိုပြောချင်တာကဘာလဲဆိုတော့သူဇာတိကတော့လုံးလုံးမပြောက်ဘူးပေါ့အဲ့တော့ဒကာကြီးဒကာမကြီးဒကာလေးဒကာကြီးဒကာကြီးတပိုးတူပေါ့တချို့တချို့လမ်းလျှောက်သွားတာဒကာလေးဘလို့မှန်သူသွားသွားဒါပေမဲ့ ခြေထောက်ဘလို့ပဲလိမ့်သွားသွားကိုယ်သွားသွားဒါပေမဲ့ပင်ကိုဇာတိတော့ဒါနည်းနည်းဘဝထင်ရှားတဲ့သဘောတော့ရှိတာပဲပြောချင်တာကဒီဘာဝရုပ်တောင်မှန်ပါစေဘာဝရုပ်တောင်မှန်ပါဆိုဒီဘာဝရုပ်အထင်ရှားရှိနေပါစေဒီဘာဝရုပ်ကသူ့ရဲ့ပင်ကိုသဘာဝကိုသူပြမှာဒါသူ့ရဲ့လုပ်ငန်းကိစ္စပဲအဲ့တော့ဆိုကြပါစို့ဒကာကြီးဒကာမကြီးတွေဟိုအစည်းအဝေးတစ်ခုဦးဇင်းတို့လူတွေစုပြီးတော့ဟိုဆိုင်ရန်ဆိုင်ရန်ပေါ့လေဟိုဘက်ပေါင်းစုံကနေကဏ္ဍပေါင်းစုံကနေဦးဇင်းတို့ဒကာလည်းဟိုအစည်းအဝေးလုပ်ကြတယ်ထားလို့ရင်ခုနစေပညာသမားကလည်း သူဟာဒေါက်တာပါဆိုတော့သူ့ရဲ့ point လေးကိုတော့သူကပါသူဒီပြောတဲ့ဆွေးနွေးတဲ့ထဲမှာသူကထည့်ပြောတော့မှာပဲဟုတ်ပလားအဲဒါဆိုသူကဘယ်ဘက်ကကြည့်တယ်သူဒီစိတ်ပညာဘက်ကကျุတယ်ဆိုတော့ရှုထောင့်နေတော့သူကဒါလေးကိုတော့သူထင်ရှားပြသွားမှာပဲအဲတို့တို့ပဲဟိုဘက်အင်ဂျင်နီယာဆိုတော့အင်ဂျင်နီယာကလည်းပဲသူဟာအင်ဂျင်နီယာပါဆိုတာလေးတော့သူကငကားမောင်းသိအောင်တော့အမောက်လေးတော့ထောင်းပြီးတော့ပြသွားမှာပဲဒါသူ့ရဲ့စွမ်းရည်ပဲလေသူဒါပြမှာပဲဒါအပြစ်မဟုတ်ဘူးဒီသဘောပြောချင်တာအဲ့တော့ဒီပရဝီခုနပြောတဲ့ အဋ္ဌိဘာဝယုတ်ပုံဘာဝယုတ်ဆိုတာဒီသဘောပဲသူ့ရဲ့လုပ်ငန်းကိစ္စကခုနအဋ္ဌိဘာဝယုတ်ဆိုလို့ရှိရင်အဋ္ဌိတိပကာဒနာရတံဟောအဋ္ဌိတိပကာဒနာရတံဒါအမျိုးသမီးဆိုတာကိုသူအထင်ရှားပြတာပြမှာပဲဒီဒီဒီယုတ်ကနောက်တစ်ခုနောက်တစ်ခုပဲတို့တို့ပဲပုရိပုရိတော်ဒီပကာဒနာရတံဟောဤသူကအမျိုးသားဟုထင်ရှားပြမှာပဲဟောသူကဒီဘာဝယုတ်တောင်ရှိနေပါသေးဒီဘာဝယုတ်ကသူပြနေမှာပဲအဲဒီသဘောကိုပြောချင်တယ် အဲ့တော့ဒါကြောင့်မလို့ဒါကိုတော့ဦးဇင်းတို့ကဒါဟိုဒီပရမတ္တဓာတ်သားတွေကိုနားလည်ထားရင်ဒီပိုင်းကြရင်တော့သူကဒီဒီကလေးဒါကိုလည်းတချို့ယောဂီတွေကကက်ကက်တတန်မေးတာရှိတယ်အမျိုးသမီးကိုထင်ရှားပြတာဘလို့ပြတယ်တော့အမျိုးသားကိုထင်ရှားပြတာဘလို့ပြတယ်တော့ကိုဘကိုဆောင်ကြည့်ပြီးတော့ဟုတ်ပလားအဲ့တော့ကိုဘကိုကြည့်ပြီးတော့ကိုဘကိုတကယ်ဒီတဲ့ကိုပရမတ္တသဘောတရားတွေကိုတကယ်မြင်ပြီးခေါ်ချမ်းစိတ်ပြရင်တော့ဒါသိပါလေအဲသို့တော်ဦးဇင်းတို့ဇာထဲမှာတော့ ဆိုဆိုကြပါစို့မျိုးသမီးဆိုနူးညံ့သိမ်မှုတဲ့သဘောကိုဆောင်တယ်အဲနူးညံ့မှုကိုသူကပို့ပြီးထင်ရှားစေတာပေါ့နော်ပျော်ပြောင်းတယ်နူးညံ့တယ်ဆိုတာမျိုးသဘောမျိုးပေါ့မျိုးသားဆိုတော့ခက်တန်နဲ့ကြမ်းတမ်းတယ်ဆိုတဲ့သဘောမျိုးကိုတော့ဒီဘာဝယုတ်ကဆောင်ပြီးတော့ပြတယ်ပေါ့ကဲထားအဲ့တော့ပြန်ပြောမယ်ဆိုရင်ခုနဣဒိတိပကာဒနာရတံအမျိုးသမီးကိုထင်ရှားပြမှာဒါသူ့ရဲ့လုပ်ငန်းကိစ္စပဲပြီးတဲ့အခါကျမှဘာပြောတော့ပြစ္စုပ္ပတ္ထန်အနေနဲ့ကတော့ အေထိလိင်္ဂနိမိတ်တကုတ်တာကပ္ပါနံကာရဏဘာဝပြစ္စုပ္ပဌာနံတဲ့ဒါကဘာပြောတာလို့ဆိုတော့နံပါတ်1အေထိလိင်္ဂတဲ့အမျိုးသမီးအသွင်တန်တန်ပဲအေထိလိင်္ဂဆိုနောက်တကအေထိနိမိတ်တာ အမျိုးသမီးကိုတည်ချောင်းအမှတ်သားပဲနောက်တကအေထိကုတ်ပါအမျိုးသမီးဆိုတဲ့အပြုမူပဲအမျိုးသမီးကိုတည်တည်တတ်တဲ့အပြုအမူပဲနောက်တက အဋ္ဌိအာကပ္ပအမျိုးသမီးအသွင်အပြင်အကြောင်းဖြစ်ခြင်းသဘောတရားအဲ့တော့ယောဂီတယောက်ကဒီအဋ္ဌိဘာဝယုတ်ကလေးဒီဘလို့လဲလို့ညာနဲ့ဆင်ခြင်မယ်ပြစ္စုပ္ပထန်အနေနဲ့ညာနဲ့ဆင်ခြင်ကြည့်လိုက်အဲ့ညာနဲ့မှာထင်ရှားပေါ်လာတယ်ဘလို့ပေါ်လာတော့နံပါတ်၄ခုနပြောတယ်အဋ္ဌိလိန်ကအမျိုးသမီးကပုံသဏ္ဍာန်အနေနဲ့ပေါ်လာတယ်ဆိုလိုရင်းကပြောတဲ့ကဒီအဋ္ဌိဘာဝယုတ်ဒီဘာလဲလို့ညာနဲ့မှာစူးစမ်းဆင်ခြင်လိုက်တဲ့ယောဂီသူတော်ကောင်းတယောက်တန်တာမှာဩအမျိုးသမီးဆိုတဲ့ပုံသဏ္ဍာန်ကို ဒါညံထဲမှာထင်လာမယ်အတော့မဟုတ်လို့ရှိရင်ခုနပြောတယ်အမျိုးသမီးဟုအမှတ်သားလေးပေါ့မျိုးသမီးဟုတီချောင်းအမှတ်သားလေးညံထဲမှာထင်လာမယ်တော့မဟုတ်လို့ရှိရင်ခုနအမျိုးသမီးဆိုတဲ့အမူအရာလေးညံထဲမှာထင်လာမယ်ဒီဘာဝယုတ်ကလေးကိုပဲနော်အဲ့ဒီဘာဝယုတ်ကလေးကိုပဲကိုကညံထဲမှာဆင်ကျင်းနေတယ်အဲ့ဒီဘာဝယုတ်ကလေးကဘလို့လဲလို့ဆိုလို့ရှိရင်ဩအမျိုးသမီးဆိုတဲ့ဒါအမူအရာလေးညံထဲမှာထင်လာမယ်တော့မဟုတ်လို့ရှိရင်ခုနပြောတယ်အမျိုးသမီးဆိုတဲ့အသွင်ပြင်လေးပေါ့ အဲဒကာကြီးဒကာမကြီးခက်တာယောဂီကိုပြောတော့အမျိုးသမီးကိုအသွင်ပြင်နေဆိုတော့ဘကွက်ကြသွားမြင်နေလို့လည်းမရဘူးဟုတ်ပလားဘကွက်ကြမြင်မယ်နှကန်းနေမြင်မယ်ဆိုတာဒီဒကာကြီးဒကာမကြီးဒါပရမတ္တသဘာဝကဒါသဘောအနေနဲ့ညာထဲမှာထင်လာတာဟုတ်ပါမလားမဟုတ်နိုင်ပါဘူးမဟုတ်ဘူးနော်အဲ့တော့ဦးဇင်းတို့ကတွတ်တော့ ဒီပညာနဲ့ပဲဟိုကျင်လည်ကျစားရတာများတော့တခါလေတချို့တချို့ယောဂီကဒီသဘောတရားကိုတေချာဆင်ခြင်မှာပြန်ငါထက်ကထက်ကတော့ခါရလေတခါလေသူတို့ကဘကောကြမြင်မြင်နေတယ်နှကန်းစိုးစီမြင်မြင်နေတာဟုတ်ပလားအဲ့တော့ပြောချင်တာဒီမှာပြောတာကခုနအဲ့ဒီအဲ့ဒီလင်္ကာအဲ့ဒီနိမိတ်တာအဲ့ဒီကုပ္ပအဲ့ဒီအာကပ္ပဆိုတာဟိုအဲ့ဒီကုဒ္ဒအဲ့ဒီအာကပ္ပဆိုတာဒီခုနပြောတယ်သူ့ရဲ့ဒီအမျိုးသမီးဟုခုနအမူအရာဆိုလဲအမူအရာအသွင်ပြင်ဆိုလဲအသွင်ပြင်အနေနဲ့သူကညာထဲမှာထင်းလာတယ်လို့ဒါကိုပြောတာခုနပညာအနေနဲ့ပြောတာတော့မဟုတ်ဘူး ကထပေါ့နောက်တစ်ခုကတော့နောက်ဆုံးဗဒတ်ထံပေါ့ဗဒတ်ထံကတော့သူကယုတ်တရားတွေမှာတော့သူကဇတုမဟာဗုဒ္ဓဗဒတ်ဌာနံအာမဟာဗုဒ္ဓကြီး၄ပါးဤစွာသောအကြောင်းပဲဘာဖြစ်လို့တော့ဒီအသွင်အပြင်ဆိုရတဲ့မဟာဗုဒ္ဓကြီး၄ပါးရဲ့ဟိုဦးသိန်းတို့ဟိုဘက်အယောင်တော့ကလည်းပြောခဲ့သလိုပေါ့မဟာဗုဒ္ဓကြီး၄ပါးကခြေလျင်မှုသဘောစသည်အပြင်ပေါ့ဒီအကြည်ယုံတာထို့တူပဲဒီမှာလည်းမဟာဗုဒ္ဓကြီး၄ပါးကိုမှီပြီးမှသူတို့ကဖြစ်ခွင့်ရတဲ့အတွက်ကြောင့်မဟာဗုဒ္ဓကြီး၄ပါးဒီတော့ နီးစွာသောအကြောင်းပဲဒါကအိဋ္ဌိဏတိနောက်ပုရိသိဏတိသွားမယ်ပုရိသဆိုတော့ခုနပြောတဲ့အတိုင်းပုရိသဘာဝလက္ခဏံပုရိသိဏပုရိသိဏတိယံပုရိသောတိပကဒနာရတံပုရိသလင်္ကာနိမိတ်တကုဋ္ဌာကပ္ပနံဂာဒနာဘာဝပိစုပတ္တနံစတုဓာတုစတုမဟာဗုဒ္ဓပဋ္ဌာနံဆိုပြီးတော့ဓာတုကလက္ခဏာရတပိစုပတ္တံပဋ္ဌာအဲ့တော့လက္ခဏာဘာတော့ဗုဒ္ဓဘာဝလက္ခဏံဗုဒ္ဓိတိဏရိယံ အဲ့ဒါအမျိုးသားဟု ဖြစ်ကြောင်းသဘောလက္ခဏာပဲအဲ့တော့ခုနဘာဝရုပ်ကလေးတစ်ခုပေါ့မျိုးသားဆိုလဲမျိုးသားကမိမိရဲ့အိဇတ်တာမှာရှိတဲ့ဒါကြတဲ့ယုတ်တရားတွေကိုခွဲခြမ်းစိတ်ပြယုတ်ကလတ်ကိုမြင်ပြီးတော့ယုတ်ကလတ်တစ်ခုထဲမှာဘာဝတတကကလတ်ဘာဝပါနေတဲ့ဘာဝတတကကလတ်ကိုအရင်ဆုံးဖမ်းပြီးတော့သိကြည့်ရတယ်ညံနဲ့အဲ့လိုဖမ်းဖမ်းပြီးသိကြည့်လို့ယုတ်ကလတ်တွေများစွာတွေကကိုကဘာဝတတကကလတ်ကိုဖမ်းပြီးညံနဲ့သိကြည့်နိုင်ပြီဆိုရင်အဲ့ဒီဘာဝတတကမှာရှိတဲ့အကုဏဘာဝယုတ်ပုရိသဘာဝယုတ်ကလေးကိုမိမိကညံနဲ့ကြည့်ထား ကြည့်တာပြီးတော့သူ့ကိုကနာသူ့ရဲ့လက္ခဏာကိုကြည့်လိုက်လို့ရှိရင်အဲ့ဒီဘာဝကိုညာနဲ့သိသိတာလေကနာဘာဝဆိုတဲ့ဒီဘာဝရုပ်ကလေးကသူကဘာကိုပြနေလဲဩအမျိုးသားဟုသူကအမျိုးသားဟုဖြစ်ကြောင်းသဘောလေးကိုသူပြနေတယ်ဒါကြောင့်မလို့အမျိုးသားဟုဖြစ်ကြောင်းလက္ခဏာလေးကိုသွားတွေးမယ်အမျိုးသားဟုဖြစ်ကြောင်းလက္ခဏာလေးကိုသွားတွေးရင်ဒီလက္ခဏာဒီကနာဟိုခက်တမ်းမယ်ကြမ်းတမ်းမယ်ဆိုတဲ့ဒီလက္ခဏာသဘောပေါ့အမျိုးသားဟုဒါဖြစ်ကြောင်းလက္ခဏာလေးကိုသွားတွေးရင်ဩဒါဒီ ပုရိသဘာဝယုတ်ကလက္ခဏာလို့ယောဂီကဒါတဏိဒံချဆုံးဖြတ်ရတာဒါကိုလက္ခဏာအနေနဲ့သိတယ်လို့ဒီလိုပြောတာအဲ့လိုတဏိဒံချဆုံးဖြတ်နိုင်ပြီဆိုမှနောက်တစ်ဆင့်အတွက်တက်ပြီးတော့မလုပ်ရတော့ခုနဓာတပေါ့ပုရိသဘာဝပုရိသဘာဝပကဒနာရတံပုရိသောတိပကဒနာရတံပုရိသောတိပကယောက်ျားဟုသူထင်ရှားပြတယ်အဲ့တော့ဒီခုနကိုသိသိထားတဲ့ခုနယုတ်ကလတစ်ခုအတွင်းမှာရှိနေတဲ့ဒီဘာဝယုတ်ကိုကသိသိထားပြီအဲ့ဘာဝယုတ်ခုနမြို့သားတယောက်အနေနဲ့ကိုသိသိထားတဲ့ဘာဝယုတ်မှာတကထပ်ပြီးတော့ကြည်လိုက် ကြည့်နိုင်လို့ရှိရင်သူ့ကလုပ်ငန်းကိစ္စဒီဘာလဲအတူတူအမျိုးသားဟုသူထင်ရှားပြနေလိမ့်မယ်အဲဒါလေးကိုသွားတွေ့ဟောဒါဒီသူ့ရဲ့လုပ်ငန်းကိစ္စအဲ့တော့ဒါကတော့အစ္ဆဒရှုခွက်ပေါ့ဗိဒ္ဓရှုခွက်ကိုရှုရင်တော့တို့တူပဲအမျိုးသားကလည်းအမျိုးသမီးဘာဝရုပ်ကိုရှုရင်ဗိဒ္ဓအနေနဲ့ပေါင်းစုံပြီးပုဂ္ဂိုလ်တဦးတယောက်အနေနဲ့မရည်ရွယ်ဘဲနဲ့ဘာဝရုပ်အနေနဲ့ပေါင်းချုံပြီးတော့ဗိဒ္ဓအနေနဲ့ရှုလို့ရတယ်လို့အမျိုးသမီးကလည်းအမျိုးသားဘာဝရုပ်ကိုရှုမယ်ဆိုတို့တူပဲရှုလို့ရတယ် ကဲထားအဲ့လိုယူလိုက်လို့ရှိရင်ခုနဒီတင်သိထားတဲ့ခုနဘာဝယုတ်ကလေးမှာဒါအမျိုးသားကိုပြနေတယ်သူတင်ရှားပြနေတယ်အမျိုးသမီးကိုတင်ရှားပြဒါလေးကိုသွားတွေ့ပြီဆိုရင်ခုနအမျိုးသားတယောက်အနေနဲ့မိမိအိဇက်တာမှာဒီကိုသိသိထားတဲ့ဘာဝယုတ်ကလေးကအမျိုးသားကိုတင်ရှားပြနေတာကိုနားလည်ပြီဆိုရင်တော့ဒါကိစ္စကဏ္ဍကိုဖြိုနိုင်ပြီတနည်းအားဖြင့်ဒါသူ့ကလုပ်ငန်းကိစ္စကိုမိမိသိပြီလို့ဒါလိုပြောလို့ရတယ်အဲ့လိုသိပြီဆိုရင်နောက်တစ်ဆက်သွားခုနပြစ္စုပ္ပတ္တံပြစ္စုပ္ပတ္တံဆိုလို့ရှိရင်ညာထဲမှာဒီပုရိသဘာဝယုတ်လို့ဆင်ခြင်လိုက်ရင်ဘယ်လိုထင်လာမလို့ ပရိသလင်္ကာပရိသနိမိတာပရိသကုတ်တာပရိသအာကပ္ပအနေနဲ့ထင်လာမှာပဲအဲ့တော့ပရိသလင်္ကာအမျိုးသားဆိုတဲ့အသွင်တဏ္ဍလေးနဲ့ထင်လာမယ်ညံထဲမှာနောက်တစ်ခါပရိသနိမိတာအမျိုးသားဟုတည်ကြောင်းအမှတ်သားအနေနဲ့ထင်လာမယ်ညံထဲမှာအာနောက်တစ်ခါပရိသကုတ်တာအမျိုးသားဆိုတဲ့အပြုအမူအနေနဲ့အမူအရာအပြုအမူအနေနဲ့ထင်လာမယ်နောက်ကပုရိသအာကဘလို့ခေါ်တဲ့အမျိုးသားဆိုတဲ့အသွင်အပြင်အနေနဲ့ထင်ရှားလာမှာပဲသို့တော့ဒီလေးခုလုံးဒါဟိုထင်ရှားရမယ်ဒီလိုပြောတာမဟုတ်တခုထင်ရှားရင်လည်းညာထဲမှာတခုတခုထင်ရှားလာရင်လည်းဒါရတယ် အဲ့လိုရပြီဆိုရင်ကနပြစ္စုပတ္တံပြီးတော့ဗဒ္ဒံကိုဆက်သွားဗဒ္ဒံကိုဆက်သွားတဲ့အခါကျတော့ဇတုမဘုဒ္ဓဗဒ္ဒဌာနံအဲ့ပုရိသိန္ဒြေရဲ့မိယာမဟာဘုံ၄ပါးဒီမြင်သွားတော့အကြောင်းအဲ့တော့တခိုက်ကြီးဒီကမိုက်ကြီးစဉ်းစားကြည့်ပေါ့ကနဒီဘာဝတတကလရုပ်ကိုသိသိထားတဲ့သူတော်ကောင်းတယောက်အနေနဲ့ဒီဘာဝရုပ်ကလေးကိုကိုကသိသိပြီးဒီဘာဝရုပ်ကလေးကနီးသွားတော့အကြောင်းကိုကြည့်သူနဲ့ကရတူဖြစ်တဲ့ဒီမဟာဘုံကြီး၄ပါးကိုသွားတယ်မဟာဘုံကြီး၄ပါးတောင်ပထဝီယဘတ်တေသောဝါယောဆိုတဲ့ဒီဓာတ်ကြီး၄ပါးမရှိခဲ့ရင်ဒီ ပုရိတိန်တွေဆိုတဲ့ဒီယုတ်ကလေးတည်းမရှိနိုင်ဘူးဆိုတာကိုညံနေသွားတွေ့ဩနီးသွားတော့အကြောင်းဒီဒီဓာတ်ကြီးလေးပါပဲကလတ်တူဓာတ်ကြီးလေးပါပဲလို့တလို့နားလဲရမယ်ဒါဆိုလို့ရှိရင်သူတော်ကောင်းတယောက်ကဒါပုရိတိန်တွေပုရိသဘာဝယုတ်အဋ္ဌိဘာဝယုတ်ဒါကိုနားလဲပြီလို့တလို့ပြောလို့ရတယ်ရပြီဆိုရင်နောက်တစ်ခုဆက်သွားမယ်ဇီဝိတိန်တွေဇီဝိတိန်တွေကြတော့ဘာပြောတော့သဟဇာဒရူပနုပါလနာလက္ခဏံဇီဝိတိန်တိယံတေတံဘောဒနာရတံတေတိညေဝ ထပ္ပနာပြစ္စုပ္ပဋ္ဌာနံယာပိတပ္ပဗုဒ္ဓပဋ္ဌာနံတဲ့ဒါကဟိုဇီဝိတကသဘောပေါ့အဲ့တော့ဇီဝိတဒီနံပါတ်1လက္ခဏာပါတယ်တော့သာဇာတာရူပသဟဇာတာရူပနုပါလနာလက္ခဏာဇီဝိတ္တိယံအတူတကောဖြစ်ပေါ်ဖြစ်ပဲရုပ်တွေကိုစောင့်ရှောက်ပေးတယ်တော်တော်ဦးဇင်းတို့ကျေးဇူးတော်ရှင်ဘောက်ဆရာတော်ကတော့နားလေလွေအောင်ပို့ပြီးတော့နားလေလွေအောင်ဘာသာပြန်တဲ့အခါမှာဆရာတော်ဒီလည်းပဲဒါဟို ရှေ့ဆရာတော်ကြီးတွေကနေတရားကိုယူပြီးတော့ဆရာတော်ကဘာသာပြန်ပေးတဲ့အခါဘာဘာသာပြန်ပေးတော့ဆိုတော့အတူဖြစ်သောကလတ်တူကမ္မသယုတ်တို့ကိုစောင့်ရှောက်ခြင်းသဘောရှိတယ်ဆိုပြီးဆရာတော်တို့လေးဘာသာပြန်ဒါအင်မတန်ကောင်းမွန်တဲ့ဘာသာပြန်တာပေါ့အဲ့တော့တကယ်ရှုလိုက်ပြီဆိုရင်ခုနပြောတဲ့ဒီဇီဝိတကနဝဇီဝိတနဝကကလတ်ယုတ်မှာလည်းပဲဇီဝိတကိုရှုလို့ရတယ်လို့ခုနစကုတတကသောတာတတကခဏတတကဆိုတဲ့ဒီတတကယုတ်ဒီမှာလည်းပဲခုနဘာဝတတကလို့ဘာဝတတကယုတ်ဒီမှာလည်းဇီဝိတပါတော့အဲ့မှာလည်းရှုလို့ရတယ်အဲ့တော့ရှုမယ်ဆိုခုနဘာလို့တော့ တမာတိတူတောင်လိုက်တယ်တမာတိတူတောင်ပြီးယုတ်ကလမြင်တယ်ဆိုယုတ်ကလကိုဖတ်ကြည့်အ ਨੇ ဆုံးဇီဝိတပါတယ်ယုတ်ကလဇီဝိတနောကကလကိုတော့ကိုကရှုဖို့လိုတယ်ဥမာဆိုကြပါတော့ကျန်တဲ့သုတ္တကကလမျိုးကိုကိုကသွားရှုမိရင်ခုနပရိယာဘောတေသောဝါယောခုနကဏ္ဍဓာတဩဇာပဲရှိမယ်သူ့မှာဇီဝိတမပါဘူးအဲယုတ်ကလမျိုးမှာကိုကသွားပြီးဇီဝိတရဲ့လက္ခဏာကိုသွားရှုရှုလို့ရပါမလားမရနိုင်ပါဘူးမရနိုင်ပါဘူးမရဘူးဒါဆိုရင်ကိုရှုတဲ့ယုတ်ကလဒီဇီဝိတပါနေတဲ့ယုတ်ကလဟုတ်ဤမဟုတ်ဤကိုကသိထားဖို့မလိုဘူးလား လိုအပ်ပါတယ်အဲ့လိုသိထားဖို့ဒီဒကာကြီးဒကာမကြီးဒီအဲ့တမူဝကဏယောဂလတစ်ခုအတွင်းမှာရှိတဲ့ပရမဏဒတာကဏရှစ်လုံးကိုးလုံးကိုမှသိမထားလို့တမူဝကဏကိုမဖြိုးနိုင်တဲ့သူတော်ကောင်းရှုလို့ရပါမလားမရနိုင်ပါမရနိုင်ပါမရနိုင်ပါဘူးဒါကိုဦးဇင်းတို့ထက်ကထက်ကပြောနေရတာတို့တကကြီးတကမကြီးတွေသဘောပေါက်စီကြကောင်းပြီအဲ့လိုပေါ့သူတော်ကောင်းတယောက်ကတမာတိတူတော်မီယုတ်ကလကိုမြင်ပြီးယုတ်ကလမှာတခါတည်းထမ်းပြီးဗတ်ခွဲကြည့်ဓာခွဲကြည့်လို့ ခုနပြောတဲ့ဇီဝိတပါတဲ့ယုတ်ကလတ်တစ်ခုကိုသိကြပြီးတွေ့ပြီးညာနဲ့သိသိလို့ရပြီဆိုခဲ့ရင်တော့အဲဇီဝိတလေးပါနေတဲ့ယုတ်ကလတ်ထဲမှာအဲဇီဝိတကိုကညာနဲ့သိသိတာညာနဲ့သိသိပြီးသူ့ရဲ့လက္ခဏာကိုကြည့်လိုက်တဲ့အခါမှာ तू ကဘာဖြစ်တော့သူဒီသူနဲ့အတူဖြစ်ဖို့ကမ္မဇယုတ်တွေကိုစောင့်ရှောက်နေအဲ့တော့သူနဲ့အတူဖြစ်ဖို့ကမ္မဇဖြစ်ဖက်ကမ္မဇယုတ်ဆိုတော့ဆိုကြပါစို့ယုတ်ကလတ်တစ်ခုပေါ့ယုတ်ကလတ်တစ်ခုထဲမှာဆိုရင်ဦးဇင်းတို့ကမ္မဇယုတ်ကခုနပြောတယ်ပထဝီယာဘောတေသောဝါယောဟောနာခန္ဓာရတ္တဩဇာ ပြီးတဲ့အခါသူထဲမှာကဇီဝိတပါနေသူကကဥမာဆိုကြပါစို့စက္ကုတတကကရဆိုစက္ကုအကြည်ပါမယ်ပေါ့ကာယတတကကရဆိုကာယအကြည်ပါမယ်ဘာဝတတကကရဆိုတဲ့ဘာဝရုပ်ပါနေမယ်ပေါ့စသည်အပြင်အဲ့ဒီကမ္မဇရုပ်တွေကိုသူနဲ့အတူဖြစ်ပေါ်ဖြစ်ပဲဒီကမ္မဇရုပ်တွေကိုဒီဇီဝိတလေးကသူကဘာဖြစ်နေလဲစောင့်ရှောက်ပေးနေတာစောင့်ရှောက်ပေးနေစောင့်ရှောက်ပေးတယ်ဆိုတာလေဘာပြောတာလဲဆိုတော့ဒီနေရာမှာဦးဇင်းတို့ဒီဖြစ်တဲ့အချိန်ကနေပြီးတော့ပြက်သွားတဲ့အထိပေါ့ သူကာလာလေးတစ်ခုအတိုင်းဒါထီရောက်သူတက်တန်းလေးတစ်ခုစေအောင်သူကဆောင်ရှောက်ပေးနေတဲ့တဘောဒါဇီဝိတာပဲဒီလိုနားလဲရနောက်တကဒေတံဘောဒနာရတံထိုကလတ်တို့ကမ္မသာယုတ်တို့ကိုဥပမတိဘင်တို့တိုင်အောင်ဖြစ်စေခြင်းမျှစေခြင်းအသက်ရှိသေးခြင်းလုပ်ငန်းကိစ္စအဲ့တော့ခုနလက္ခဏာကတော့သူကဆောင်ရှောက်ပေးနေဆောင်ရှောက်ပေးနေတယ်ဒါသူ့ရဲ့လက္ခဏာခုနလုပ်ငန်းကိစ္စလည်းရောက်လဲတော့သူဒီဘာဖြစ်တော့ခုနပြောတဲ့ ကလတ်တူဖြစ်တဲ့ခုနသူနဲ့အတူဖြစ်နေတဲ့ကလတ်ထဲမှာရှိနေတဲ့ဒီကမ္မရာယုတ်တွေကိုပဲသူကခုနပြောတယ်ဥပမာဒီဘင်းတန်အောင်သူကတခါတည်းအသက်ရှည်နေရမယ်ပေါ့ဥပမာဆိုရဥပမာနဲ့ဘင်းမရောက်ဘဲနဲ့ခဏငယ်ကြားထဲမှာနေပြက်ပြီးတော့ချုပ်သွားမျိုးမဖြစ်အောင်ပေါ့သူကဒါသူစောင့်ရှောက်ပေးနေတဲ့ဒါသူ့ရဲ့လုပ်ငန်းကိစ္စပဲနောက်တကဒေတံဘောဒနာရတံနောက်တကပြစ္စုပဋ္ဌာန်ကြတော့ဒေတင်ညေဝထပ္ပနာ ပြစ္စုပဋ္ဌာနံဒေတင်ညေဝထပ္ပနာပြစ္စုပဋ္ဌာနံတော့ဘာပြောတော့ဒုက္ခလဒုက္ကမတယုတ်တုကို ဘယင်မတိုင်မီအသက်ရှိအောင်တည်အောင်ထားတတ်သောသဘောတရားထပနာထားပေးရပဲအညာထဲမှာဆင်ချင်းကြည့်လိုက်တယ်ဇိဝိတဆိုတာဘာတော့ဘာတော့ညာထဲမှာဆင်ချင်းကြည့်တဲ့ယောဂီသူတော်နာမှာညာထဲမှာထင်နိုင်အော်ဇိဝိတဆိုတာသူနဲ့ဖြစ်ပေါ်ဖြစ်ပဲဒီကမ္မဇရုပ်တွေကိုဘာဖြစ်လို့တော့သူတတန်းစီအောင်ထားပေးနေတာဒါဇီဝိတကတော့ထပနာပဲခုနဒေသိညေဝထပနာဆိုတော့ထိုးကမ္မဇရုပ်တွေကိုတခါတည်းတတန်းပြည့်တဲ့အထိမှာ ခဏငယ်လေးတဲ့50ချက်ကြီးမဲ့ဆို50ချက်ပေါ့နော်စသည်အပြင်တက်တန်းပြည့်တဲ့အထိသူတီအောင်သူကထားပြီးနေတဲ့သဘောပဲလို့ဒါညာထဲမှာထင်လာတယ်နောက်တစ်ချက်ပါတယ်တော့ယာပယိတဗ္ဗဗုဒ္ဓပရဋ္ဌာနံဟောမိမိသည်ဖြစ်စေအမြစီအအသက်ရှိသည်အသောကလတုကမ္မသကလတုမဟာဘုံဟောအဲ့တော့ဒီသူကခုနဆိုကြပါစို့တရားတကကြီးတကမကြီးတွေဒါကြောင့်မလို့ဒီ သမုဟကဏကိုမပြိုတဲ့သူတော်ကောင်းတယောက်ဒီရှုဖို့မခက်ဘူးလားခက်လားဒီမှာကိစ္စကဏကိုဖြိုဖို့ခက်လားမခက်ဘူးလားဆိုတော့ဒကာကြီးစဉ်းစားကြည့်ဆိုကြပါစို့ခုနဒီကိုကရှုထားတာကခုနဘာဝတတကကလတ်ထဲကဇီဝိတကိုရှုနေတယ်ထားအဲ့ဒါဆိုရင်ဒီဘာဝတကကလတ်ဆိုရုပ်၁၀ခုအပေါင်းပေါ့ဒီရုပ်ကလတ်ကြီးတစ်ခုထဲမှာရှိအဲ့ထဲမှာဇီဝိတပါတယ်အဲ့ဒီဇီဝိတကသူကနီးစွာသောအကြောင်းကိုကြည့်မယ်ဆိုဒီကလတ်ထဲမှာရှိနေတဲ့သူကစောင့်ရှောက်ပေးနေတဲ့မာဘုတ်၄ပါးကသူ့ရဲ့နီးစွာသောအကြောင်းပဲကျန်တဲ့ဟာမဟုတ်ဘူး အဲ့တော့ဆိုကြမလို့သူစောင့်ရှောက်ပေးတဲ့မဟာဘုတ်ကဒီပင်နေသူ့ရဲ့နှီးစွာသောအကြောင်းအဲ့တော့ဦးဇင်းတို့ဒါဒီဘာနဲ့တူလုံးဆိုတော့သူကစောင့်ရှောက်ပေးတဲ့လူကသူ့ရဲ့အကြောင်းဖြစ်တယ်ဆိုတခါလေးမှဦးဇင်းတို့သားသမီးနဲ့မိဘနော်သားသမီးနဲ့မိဘရေပုံရတော့ဘသူကစောင့်ရှောက်ပေးမိဘကမိဘကစောင့်ရှောက်ပေးတာမိဘကစောင့်ရှောက်ပေးတာဒါပေမဲ့သူ့ရဲ့နှီးစွာသောအကြောင်းဆိုတချို့တချို့မိဘတွေမပြောဘူးလားအေးဒီသားလေးဒီသမီးလေးဒီငါ့ရဲ့အသက်ပဲဟုတ်ပလားတင်ပါတင်ပါ အဲ့တော့ तू ဒီသားဒီသမီးမှမရှိရင် तू ဒီဘာဖြစ်မလို့အသက်မရှင်နိုင်တော့ဘူးဆိုတဲ့သဘောအဲသဘောပဲအထွတ်လို့ပဲဒီဇီဝိတကဒီပထဝီအာဘောဒေတောဝါယောဆိုတဲ့သူနဲ့ကတ္တတူဒီကမ္မတယုတ်တွေကိုတော့ तू ကဆောက်ချောက်ပေးနေတာမှန်တယ်ဒါပေမဲ့အဲ့ဒီခုနဒီပထဝီအာဘောဒေသောဝါယောဆိုတဲ့ဒီဓာတ်ကြီး၄ပါး तू စောင်းရှောက်ပေးနေတဲ့ဓာတ်ကြီး၄ပါးဒီသူ့ရဲ့ဗါတဲ့လို့နီးစွာသောအကြောင်းပြန်ဖြစ်တာပဲအကြောင်းအနေနဲ့ပြန်တည်ရပါဘောနော်အဲ့ဒီသဘောမျိုးဦးဇင်းတို့နားလည်ရမယ်အဲ့တော့ဒါတွေဒီဒကာကြီးတွေဒကာမကြီးတွေကြောင့်မလို့ခဏအတိအတိကိုဖြိုခွဲ ဖို့တော့လိုတယ်ဆိုတာဒီလက္ခဏာရတ္တပြိတုပတ္တမရတ္တရှုွက်တွေရတယ်ဒါအထင်ရှားပြနေတာပါပဲဒါကြောင့်မလို့တန်တရားကင်းကင်းနဲ့ဦးဇင်းတို့ဒီရုပ်မှာကဏသုံးပါးကိုဖြူနိုင်ရေးအတွက်တော့တခါကြီးဒီကမကြီးကြိုးစားရမယ်တဏှတိကဏကိုလည်းဖြူရမယ်သမုဟကဏကိုလည်းဖြူရမယ်ကိစ္စကဏကိုလည်းဖြူရမယ်လို့ဒီလိုသဘောကျပြီးယနေ့တော့ဦးဇင်းတို့ဒီဇီဝိတ္တိအထိပဲလက္ခဏာရတ္တပြိစုပတ္တံပရတ္ထံကိုသွားပြီးတော့ဦးဇင်းတို့ဒီမှာပဲအဆုံးတတ်ကြအောင်ဆိုဒါကြောင့်မလို့အလုံးတော်တရားနာပရိသတ်အပေါင်းသူတော်ကောင်းတွေဒီလည်းပဲ ထိုကဲ့သို့ယုတ်တရားငယ်ကဏ၃မျိုးတဏတိကဏသမုဟကဏကိတကဏတွေကိုဖြိုးနိုင်သည့်တိုင်အောင်ယုတ်ပရမတ်ကိုဉာဏ်မြင်စိုက်သည့်တိုင်အောင်ယနေ့ကစပြီးတော့တန်ရာရှင်းရှင်းနဲ့ကျင့်ဉာဏ်ယူကိုအာထုတ်နိုင်ကြကုန်ရသည်သာဓုသာဓုသာဓုသာဓု